ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမိုးကုတ်မြို့မင်္ဂလာရိပ်သာဓမ္မယုံကြီးဘော်တွင်3ရက်12လ59ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော ရှင်နန္ဒကဘိက္ခုနီမ900အားတစ်ပင်ဖြင့်ဥပမာပြ၍ဟောကြားပုံတရားတော်ဒီရောက်ရောက်ချင်တယ်လို့ရောက်နေတာတတ္တဝါဆိုတာယုံနာမှာပဲ ယုံနာကိုတတ္တဝါပြင်းညတ်လိုက်လို့ရှင်းရင်တတ္တဝါဖြစ်သွားတာပါပဲအဲ့ဒီယုံနာလောကကြီးယုံနာလောကဆိုတဲ့တတ္တဝါပြင်းညတ်ကိုဘ누구ဆွဲဆောင်တာနဲ့ဒီယုံနာလောကကြီးဒီဘုဘုံမှာသွားပြီးကာလယုံနာပေါ်လိုက်ဒီဘုံမှာသွားပြီးယုံနာပေါ်လိုက်အပေလေးပါသွားယုံနာပေါ်လိုက်တိရစ္ဆာန်ဘုံသွားပြီးတိရစ္ဆာန်ယုံနာပေါ်လိုက်ဆွဲဆောင်တဲ့တရားတော့ရှိလိမ့်မယ်လို့ထင်ပါတယ်ဗျာအဲ့ဒီဆွဲဆောင်တဲ့တရားကို တပည့်တော်သိကျင်ပါတယ်ဆွဲဆောင်တဲ့တရားကိုသိကျင်ပါတယ်ယုံနာလောကကြီးကိုဟိုးရောက်သွားဒီရောက်သွားဆွဲဆောင်တာဖြင့်ဆွဲဆောင်တဲ့တရားတော့ရှိလိမ့်မယ်လို့တပည့်တော်ထင်ပါတယ်အဲ့ဒီဆွဲဆောင်တဲ့တရားတပည့်တော်သိလို့ပါတယ်သဘောကျလားကျပါယုံနာလောကကြီးဟိုရောက်ဒီရောက်ရောက်ပြီးဒီကလာနေတာရေဓမ္မတို့ဆွဲဆောင်တဲ့တရားရှိလို့ရောက်တာပဲအဲ့ဒီဆွဲဆောင်တဲ့တရားကိုတပည့်တော်သိကြမှာတယ်လို့ယန္တဘာကကြောက်တယ်မှန်ပါ အဲ့ဒီယုံနာလောကကြီးကဘုဒ္ဓဘလူကိုလိုက်နေရတယ်ဆိုတာလေတပည့်တော်သိကြပါလေဗျာဒါဖြင့်ရှင်းရှင်းလင်းလင်းမိတ်ရှိပါလို့သရုပ်ကနိဗ္ဗာန်ငုတ်ထုံမှာသေသေးချာချာဟောထားတယ်ဒါဖြင့်ဓမ္မတော်ယုံနာလောကကြီးကိုဘ누구ဆွဲဆောင်နေတယ်ဆိုတော့ဘုရားခင်ကိုရမေကြီးကတင်းနံပါတ်ဖြေပေးလိုက်ပါတယ်။ဟွာတဲ့စိတ်ဒေနနေတေလောကစိတ်တ္တပရိကတ္တိ စိတ်တတဧကဓမ္မသာသဗ္ဗေဝဝတ္တမနောကုဆိုပြီးဖះကဟောလိုက်စိတ်ပါပဲကွာလို့မှတ်လိုက်စမ်းပါကွာလောကကြီးဟိုဆွဲဆောင်ပြီးဆွဲဆောင်နေတာလူပါတိုင်းဓမ္မစိတ်စိတ်ဟုတ်တယ်တဲ့ဓမ္မတို့လောကကြီးထဲမှာစိတ်တွေကဒီဘဝမှာလည်းဟိုဆွဲဆောင်ဒီဆွဲဆောင်တဏှာခီးမှာလည်းဟိုဆွဲဆောင်ဒီဆွဲဆောင်ဆိုတော့ဩလောကကြီးထဲဟို ဟိုရရရဆွဲဆောင်သွားတာလည်းစိတ်ပဲကိုယ်ပုံဘောကဆွဲဆောင်သွားတာလည်းစိတ်ပဲစိတ်လိုကိုတတ္တဝါတွေလိုက်နေရတယ်လို့ဘုရားကဖြေလိုက်မှန်ပါဓမ္မတို့ဘုရုလိုလိုက်နေရစိတ်လိုလိုက်တဲ့နံပါတ်တဲ့လောကကြီးဘုရုလိုလိုက်နေရတယ်ဘုရုဆွဲဆောင်ရလိုက်နေရပါသလိုစိတ်ဆွဲဆောင်ရလိုက်နေရတယ်ဆိုတာဓမ္မတွေကောင်းကောင်းသဘောကျကြပါဟုတ်တယ်တဲ့အခု တရားနာလာကြတယ်ဒကာဓမ္မတွေကြတော့တရားနာသွားကျင်တဲ့စိတ်ကလေးဆွဲဆောင်ရသို့ကြံတဲ့ယုံနာနေလိုက်နေရမှန်ပါဩဒါဘယ်လိုကောင်းဆောင်ပါလိမ့်မလဲလို့ဒကာဓမ္မတွေမေးထုတ်ရင်ဖြေတတ်ပါပြီဖြေတတ်ပါဘယ်လိုပါလိမ့်စိတ်ပါစိတ်အလိုကိုတတ္တဝါတွေအကုန်လိုက်ပြီးဒီကလာနေကြရနော်မှန်ပါအဲခင်စရာမင်းစရာခင်တဲ့မင်းတဲ့စိတ်ကလေးဝန်းနဲ့ပေါ်လာလို့ရှိရင် တကယ်တော့ခင်ရမင်းရရှိတဲ့ရှိသွားဖြစ်တာမှန်ပါခင်နဲ့မင်းနဲ့စိတ်ကလေးကြောင်းတိုက်ဆိုင်လို့ပေါ်လာပြီးရှင်မပြန်ခင်ရမင်းရရှိတဲ့ရှိကိုမသွားဖြစ်သွားဖြစ်ပါဩစိတ်လိုကိုကြံတဲ့ယုံနာကမလိုက်ရဘူးလိုက်ရပါလိုက်ရသည်ဆိုတော့ယခုပြစ္ဆုတ်မှာဘုရားမှာဒကာဓမ္မတွေစိတ်ကအဲကုရီသွားကြတဲ့စိတ်ပေါ်လဲကုရီပဲယုံနိုင်ကြ သွားကြတာဟင်မှန်ပါဥရိကပြန်ဉာဏ်ဉာဏ်နဲ့စိတ်ပေါ်ပြန်လို့ရှိရင်လည်းပြန်ဉာဏ်နဲ့စိတ်နောက်ကိုယုံနာဟာဘယ်နဲ့နေလိုက်ရပါလိုက်ရတယ်တဲ့ကုသတိမတော်ပဲနဲ့သမင်းကိုတောင်မှသမင်းပွဲထဲမှာစိတ်ကဟိုဟင်းစားကျင်တယ်ဆိုတဲ့စိတ်ပေါ်လာလို့ရှိရင်ဖြင့်ကျန်တဲ့ယုံနာတွေကဟိုဟင်းရှိပဲဇွန်းတို့ပကံတို့နဲ့ကြိုက်ပြီးမလိုက်ရဘူးမလိုက်ရပါဘူး ဒါပြန်အားလုံးကဓမ္မတွေဘုရုဘလိုကိုဘယ်လိုလိုက်နေရတယ်ဆိုတာဖြင့်သဘောကျပါလားကျပါဘူးယုံနာသိဘုရုလိုလိုက်နေရစိတ်လိုလိုက်ဩဒါပြန်စိတ်လိုလိုက်နေရလို့ရှိရင်ဖြင့်ဒီစိတ်ကိုဓမ္မတွေကနိုင်နိုင်နေနေသူသွားကျင်တဲ့ခြေကိုမသွားရအကျိုးရှိတဲ့ခြေကိုသွားရအကျိုးမရှိတဲ့ခြေမသွားရဒီစိတ်ညာနိုင်မယ်ဆိုလို့ရှိရင်ဖြင့်နိဗ္ဗာန်ရောက်မယ်မှန်ပါပါ သဘောကျဒီစိတ်ကိုနိုင်ရင်နိဗ္ဗာန်ရောက်ပါကောင်းပြီဒါပြန်ဩဒကာဓမ္မတို့ခင်ဗျားတို့ထားတိုင်းထားတိုင်းသိထားလို့ရှိရင်ဖြင့်ဩဘုရားထားခိုင်းလို့ထားပါလိမ့်မလဲဆိုတာလည်းပေါ်လာပြီပေါ်ပါသွားတိုင်းသွားတိုင်းအင်းသိထားလို့ရှိရင်လည်းဘုရားသွားခိုင်းပါလိမ့်မလို့သိက္ခာသွားခိုင်းတိုင်းတိုင်းသိထားရင်သိက္ခာ စိတ်ကတိုင်ကိုင်းတယ်ကိုယ်တိုင်ကိုယ်တိုင်သတိထားရင်စိတ်ကဆန်တိုင်းဆန်တိုင်းသတိထားရင်စိတ်ကဩဒါဖြင့်စိတ်အလိုကိုကြံတဲ့ယုံနာလိုက်နေရတယ်လို့ဆိုတာဘုရားဟောတော်မူတာမမှန်လားမှန်ပါအဲ့ဒါတရားဓမ္မတို့ဒီစိတ်ကိုခွန်ကြီးတို့ကတရားဓမ္မတွေသင်ပြန်တယ်ဂိုင်းစိတ်လို့ဖြင့် ဘုရားကလည်းဟောထားတဲ့စိတ်လိုကိုကြံတဲ့ယုံနာတွေလိုက်ပြီးဒီကလာနေရတယ်စိတ်ဩဇာအာဏာကိုပဲမလွန်ဆန်နိုင်မဲနဲ့ယုံနာတွေဒီကားလို့ဆိုလို့ရှိရင်တပည့်တစ်ခွဲနောက်ကနေပြီးဒီကလာခိုင်းတယ်လို့လုပ်နေရတော့ဒီယုံနာနေရတဲ့ဓမ္မတို့အိမ်ပေါ်မှာနေတဲ့အခါမှာလဲအိမ်ရောက်ဆင်းကျင်တဲ့စိတ်ပေါ်ရင်လည်းအိမ်ရောက်ကိုပဲလက်ရမှန်ပါအိမ်မောပြန်တက်ကျင်တဲ့စိတ်ပေါ်လာပြန်အိမ်ပေါ်လက်ရအိမ်မောလက်ရပြန်တော့ဩဒီကဓမ္မတွေ ဒီစိတ်ကိုမနိုင်နိုင်တဲ့ကာလပတ်လုံးဖြင့်စိတ်ဆွဲဆောင်ရာတို့ဒကာဓမ္မတွေအမောပမခံပြီးဒီကာလပဲလိုက်ရတော့မယ်ဆိုတဲ့ဥစ္စာဧကံပဲမှန်ပါသဘောပါကြဘယ်လိုဆွဲဆောင်ရလိုက်စိတ်ဆွဲဆောင်လိုက်ကဲဒါဖြင့်စိတ်ကတော့ဖြင့်ဆွဲဆောင်ရတာကသူအမှန်ပဲသူပင်ကိုတတ္တိကဖြင့်ဆွဲဆောင်ရတာ ရကြမ်းတဲ့ယုံနာနေလိုက်နေရတယ်ဆိုတာရှင်းရှင်းလင်းလင်းသိပြီးသိချမ်းမဲ့၌ကိုင်မင်းဒီကားလို့ဆိုရှင်မင်းဆွဲဆောင်ရကြမ်းတဲ့ယုံနာနေလိုက်ရလို့ရှင်ဖြင့်မင်းဒီကားလို့ဆိုလို့ရှင်ဖြင့်မင်းကိုမနိုင်နိုင်အောင်ကောင်းတဲ့စီကိုသာမင်းဆွဲဆောင်ဇေမဲမကောင်းတဲ့စီကိုမဆွဲဆောင်စေဘူးဆိုလို့ရှိရင်လည်းဖြစ်ပါသေးတယ်မှန်ပါပါတပည့်ကြပြပါအဲ့ဒါဘာလို့ဒီအာပိကရာပြောလိုက်ပါလဲမလို့ ဆိုစိတ်ကအဓိပ္ပာယ်ဖြစ်တဲ့အခါဟောတာလို့ပဋ္ဌာန်းနည်းနဲ့မှတ်လိုက်စမ်းမှန်ပါစိတ်ကအဓိပ္ပာယ်ဖြစ်တဲ့အခါကျတော့စိတ်ဆွဲဆောင်ရဖို့တတ်တော်ရလိုက်မှန်ပါကဲတခါဘုန်းကြီးတို့ကပဋ္ဌာန်းနည်းနဲ့သွန်ပြီးဒါကအင်္ဂုတ္တဟောတာပဋ္ဌာန်းနည်းနဲ့သွန်ပြီးဒကာဓမ္မတွေဟောလိုက်မယ်ဆိုလို့ရှိရင်လေအာစိတ်ဆွဲဆောင်ရမလိုက်ဘူးဗျာတပည့်တို့ပညာဆွဲဆောင်ရလိုက်မယ်လို့ပညာကိုအဓိပ္ပာယ်ထားလိုက်မယ်ဆိုလို့ရှိရင်လေ ။မောင်နိုင်တို့ကိုမြင့်တို့ပညာနာကိုရှိတ်လိုက်ရ။မှန်ပါဗျာ။သဘောကျ။ပြပါ။ကရုဏာလည်းရ။ပညာနာလည်းရ။အဲစိတ်ကိုအဓိပ္ပာယ်ထားလို့ရှင်းရင်လည်းစိတ်ဆွဲဆောင်ရာကိုပြန်နေရုံနဲ့လည်းရတယ်။မှန်ပါ။ပညာကိုအဓိပ္ပာယ်ထားလိုက်ပြန်လို့ရှင်းပညာနောက်လည်းရ။ပညာနောက်လည်းရမယ်ဆိုတော့ဘုန်းကြီးတို့ကသင်္ကြန်တာကဒကာဓမ္မတို့လောကကြီးတန်စိတ်ဆောင်နေတာသူဆောင်ရကြတော့လိုက်နေကြမယ်ဆိုလို့ရှိရင်ဖြင့် အိမ်မှာထိုင်းနေလို့ရှိရင်တော့အားကြတော့မှာမဟုတ်ဘူးအားနိုင်ကြမြင်လေရမြင်ပါဓမ္မတို့အိမ်မှာထိုင်ပြီးဒီကရခဏလေးမှထိုင်ဖို့မရစိတ်ကများဆွဲဆောင်ပြီးဒီကရတနေ့လုံးမအားအောင်များလှုပ်ထားလိုက်တဲ့ဖြစ်ချင်းဟာဘယ်သူပါလဲစိတ်ဩခင်ဗျားတို့ရှာထွက်ပြီးဟာထုံးမလဲတာကံကောင်းပေါ့ဗျာရှာထွက်ပြီးဒီကရဟာထုံးမလဲတာကံကောင်းပါပဲလို့ဘုန်းကြီးကသတိပေးလိုက်တယ်စိတ်ကများလိုက်တာကလည်းလွန်လို့ မှန်ပါအဲခဏခဏပြောင်းလဲလိုက်တာကလည်းမြန်မြန်ပါအဲပြောင်းလဲလိုက်တာကလည်းအမှန်တမ်းမြန်ဖြစ်ပေါ်တာကလည်းအမှန်တမ်းမြန်ပါအဲသူမြန်တော့ကြံနေရုံနဲ့လဲရမယ်ဆိုရင်ရှာထွက်ဟာထိုးလဲပြီးသေဖို့ပဲမှန်ပါသဘောကျဒါနဲ့ဒါဖြင့်ဒကာရမတို့ဒီနေရာနေပြီးစိတ်ကလေးတစ်ခုကနေအမှန်တန်ပုဂ္ဂိုလ်မျိုးတစ်မျိုးလုံးများပတ်သွားရတာများရှိသေးမှန်ပါမရှိဘူးလားရှိပါအဲ့ဒီနောက်ကိုယ်ကကြံရရုံနဲ့လဲရမယ်ဆိုလို့ရှိရင်ဒကာရမတို့ ကျုပ်လူမောတာကိစ္စမရှိစိတ်မောတာခက်တယ်ဆိုတာလည်းပြောနေကြတာပါပဲမပြောကြပြောကြဒါဖြင့်စိတ်လိုကိုကြံတဲ့ယုံနာကဘယ်နဲ့နေကြမလိုက်နိုင်ဘူးဆိုမဲ့လည်းလိုက်နေကြမှန်ပါမလိုက်နိုင်ဘူးအခြေအနေလည်းရှိတာသူအသိဉာဏ်နဲ့စိတ်ကူးလည်းသိပြီးပြောင်းလဲတယ်အဲသူနောက်ကိုပဲကြံတဲ့ယုံနာလဲရမယ်ဆိုရင်ဖြင့်ခொနဲ့ကပြောတဲ့ရှားတော့ဟာထိုးလဲတဲ့ရခင်းရတော့မယ်မှန်ပါမခင်းရဘူးခင်းရအဲ့ဒါကြောင့် ဒကာဓမ္မတွေယနေ့သိပေးလို့တာကဒကာဓမ္မတို့ကဘုရားသခင်ကိုရမေကြီးကသုတ်တန်နီးနဲ့ဟောတာလို့အင်္ဂုတ်ထုဆိုတာသုတ်တန်နော်မှန်ပါအဘိဓမ္မာနီးနဲ့ဘုန်းကြီးတို့ကဂိုင်းမင်းစိတ်ဟာမင်းဟာမင်းမင်းတွေကလို့ဆိုရင်ဖြင့်ဒီလိုစိတ်နောက်ကိုတခါတည်းလိုက်နေရမယ်ဆို30ဘုံထဲမှာဖြင့်ဘုံဆုံး300ခြံပြီးဒီကရကျန်တာအနှံ့ပြသွားနေမှာမှန်ပါမသွားဘူးသွားပါသွားတော့ဓမ္မတွေ မြင်းမျိုးသုံးတဲ့ဘုံထဲမှာကျွန်တော်မောက်ကုန်ဆိုသလိုပဲဥဝဲနာဘဲတေဘဲတွေအမျိုးမျိုးခင်းရတာစိတ်ဆွဲဆောင်ရလိုက်နေလို့ဆိုလို့ရှိရင်ပြင်းမမှားပါဘူးမှန်ပါဘူးသဘောကျဒါဖြင့်ဒီနေ့ဆရာဘုန်းကြီးကဒကာရမတို့ဉာဏ်ဆွဲဆောင်ရပညာဆွဲဆောင်ရလက်ကျစံပါလို့သတိပေးလိုက်မှန်ပါသဘောကျဘယ်လိုဆွဲဆောင်ရလဲပညာဆွဲဆောင်ပါမယ်အဲ့ဒီလိုဆိုတော့စိတ်ဓာတ်ရိတိဖြုတ်ပြီးဒီကာလား ဝိမာန်တာဒိဋ္ဌိဆိုတဲ့ပညာကိုပညာဉာဏ်ကိုဒိဋ္ဌိထားလိုက်လို့ရှိရင်တွတ်တို့အလိုကိုစိတ်လဲရမှန်ပါနမောရင်စိတ်လိုကိုတွတ်တို့ကလဲရမှန်ပါကဲဒါဖြင့်ဒကာရမတို့စိတ်လိုလိုက်နေပြန်အားပါဦးမလားမှန်ပါပညာလိုကိုလိုက်မယ်ဆိုရင်တန်တရားစခန်းတော့မှန်ပါပညာလိုလိုက်မယ်ဆိုရင်တန်တရားစခန်းတော့စိတ်လိုလိုက်မယ်ဆိုရင်မှန်ပါ မဟာမလပဲပြည့်စွာနေကြရလိမ့်မယ်ဆိုတာဖြင့်မငြင်းမဆန်ပဲနဲ့အမှန်ပဲထားကြပါလို့သဘောပါကောင်းပြီဒါဖြင့်လောကကြီးဘ ᱹ ဆောင်နှလုံးဆိုတာကိုပေါ်သေးဘူးဘ ᱹ ဆောင်နေစိတ်ဆောင်အဲစိတ်ကဆောင်နေတဲ့ဥစ္စာကိုจิตတို့ကပြောင်းပြရတော့ ဘာဆောင်ရာကိုကျွတ်တို့ဒီကားလို့ဆိုရင်ဘာကောင်းဆောင်ထားမှတော်မယ်ဆိုတာကိုပေါ်လာပေါ်ပါဘုရုကောင်းဆောင်ထားဉာဏ်ကောင်းဆောင်အဲဉာဏ်ပညာကောင်းဆောင်ထားကြသလိုရှင်းမလားရှင်းပါဟောဒီဉာဏ်ပညာကောင်းဆောင်ထားကြသလိုဆိုတော့ဒိုင်းတကယ်ဓမ္မတွေဉာဏ်ပညာမင်းစိတ်ကိုတခါတည်းမင်းဘယ်မှမပြည့်ရဘူးပညာဥညွန်တဲ့ခြေကိုသာမင်းဒီသာဇာတာဖြစ်နေပါပိရိကလာလက်ရမယ် ဆိုပြီးဒီကရဒကာရမတွေကခန္ဓာကိုယ်ပေါ်မှာညာနဲ့ဒကာရဥသိပြီးဒီကရကြည့်ညာဥသိပြီးဒီကရမောင်နိုင်တို့ကိုမြင်လို့ကြည့်နေနော်မှန်ပါပါကြည့်နေပြီဆိုမှဖြင့်ကြည့်နေပြီဆိုမှဖြင့်ဒကာရမတွေခန္ဓာကိုယ်ကပြောလိုက်မယ်မှန်ပါခန္ဓာကိုယ်ကဖောက်ပြန်တတ်တဲ့သဘောရှိသောကြောင့်ဖောက်ပြန်တာပဲပြောလိုက်မယ်မှန်ပါခန္ဓာကိုယ်ကဘာပြောမလဲ ဟောက်ပြန်တာပြောဟောက်ပြန်တဲ့သဘောကသူ့ပင်ကိုရှိပြီးသားမှန်ပါယုတ်ပနာလက္ခဏာယူပန်ဆိုတဲ့ယုတ်ကလည်းဖောက်ပြန်တာပဲမှန်ပါဝိပရိနာမလက္ခဏာဒုက္ခသစ္စာဆိုတဲ့ယုံနာကလည်းလောကီယုံနာကြီးဖြစ်နေတော့ဝိပရိနာမဆိုတဲ့ဖောက်ပြန်မှုတွေသာသူ့ရှိတယ်အဲ့ဒီဖောက်ပြန်မှုရှိတဲ့ရှိကိုညာဥစ္စပိဒကလာစိတ်ကိုလည်း စိတ်တော့မပါမပြီးဘူးမပါဘူးလားစိတ်ပေါ်ကိုညာကအဓိပတိကုစီပြီးကြလားကိုမြင့်တို့မောင်နှင်တို့ကခန္ဓာကိုလှည့်ထိုက်စမ်းလှည့်ထားလိုက်တဲ့အခါကျလို့ရှိရင်ဖြင့်စိတ်ကဘယ်မှမပြေးရတော့ခန္ဓာပဲပါပဲသူလှည့်နေရပညာကကောင်းဆောင်ပြီးကြလားရှင်ချွန်းနဲ့အုပ်ပြီးကြလားထားတယ်လို့ဒီစိတ်ဟာဒကာဓမ္မတို့ပြည့်ကျင်တဲ့ရှိသွားကျင်တဲ့ရှိသူကောင်းဆောင်မဲ့ရှိကိုจิตတို့ကမပေးဘဲနဲ့ သူတို့ကသူ့ပေါ်မှာနိုင်နှင်းပြီးဒီကလာခန္ဓာပေါ်၌တာသူ့ကိုလွတ်ပေပညာဥသိပြီလွတ်ပေချင်မှာမှန်ပါဘောကြပညာဥသိပြီလွတ်ပေးလိုက်ပြီဆိုမှဖြင့်ခန္ဓာကသူပြောနေကြသဘောပဲပြောရမယ်လို့ကိုမြင်တော်မောင်မင်းတို့မှားမှန်ပါသူကဘယ်လိုပြောလဲပြောနေကြပြောနေကြတယ်ပြောသူပြောနေကြတာဘယ်လိုများပြောလို့ရှင်းမလို့ ရုပ်တရားကလည်းဖောက်ပြန်တာပဲပြောမှာမှန်ပါနံတရားတွေကလည်းဖောက်ပြန်တာပဲပြောဖောက်ပြန်တာပဲပြောတော့ဘုန်းကြီးတို့ဓမ္မတွေကဩစိတ်ပေါ်မှာပညာကဥသိပိကာရစိတ်ကဖောက်ပြန်တာမမြင်ဘူးတဲ့လာထားရတယ်မှန်ပါပညာကမှဖောက်ပြန်ပြစီတာမြင်တော့ပညာကိုအဓိပတိထားပြီးဒီကာလဒကာရမတွေကခန္ဓာကိုယ်လှည့်ထားလို့ရှင်းဖြင့်ပညာနဲ့သာကြည့်ပြီးဒီကာလနေကြမယ်ဆိုလို့ရှင်းဖြင့်တဲ့ ဟောက်ပြန်တဲ့ဒုက္ခသစ္စာဧကံကိယမှန်ပါဟောက်ပြန်တဲ့ဒုက္ခသစ္စာဘာပါလဲဧကံကိယဧကံကိယအဲ့တော့ဒကာဓမ္မတို့အိမ်ရောက်တဲ့ဓမ္မဖြစ်စေဘယ်မှာဖြစ်စေကဲစိတ်ဆောင်ရမသွားဘူးကွာစိတ်ကတောင်းသွားခိုင်းတယ်မသွားဘူးကွာမြောက်သွားခိုင်းတယ်မသွားဘူးကွာပညာကောင်းဆောင်ငါလှဲ့ပြောင်းပြီးဆရာဘုန်းကြီးကပြောတယ်စိတ်ဓာတ်ဒီပတိဖြစ်နေတာမဟုတ်ဘူးကောင်းဆောင်လုပ်နေတာမဟုတ်သေးဘူး ပညာဓိပတိကလည်းခေါင်းဆောင်နိုင်တယ်ဆိုတာဘုရားဟောထားတာအဓိပတိပြည့်စုံမှာသန္တာဓိပတိဝိရိယဓိပတိစိတ်ဓာဓိပတိဝိမာတာဓိပတိဆိုတဲ့ပညာဝဓိပတိပါနေတဲ့အတွက်ပညာကိုခေါင်းဆောင်ထားလိုက်မယ်ဆိုလို့ရှိရင်တရားဓမ္မတို့မဉ္ဇဉ်ပူညာရပါလိမ့်မယ်မှန်ပါပညာခေါင်းဆောင်ထားလိုက်မဉ္ဇဉ်ပူညာရမဉ္ဇဉ်ပူညာပါနေကြရမလို့ဆိုတော့ပညာခေါင်းဆောင်ထားပြီးကြလားခန္ဓာကြီး ပညာကောင်းဆောင်ထားပြီခန္ဓာကြည့်ရအဲခန္ဓာကြည့်လိုက်တဲ့အခါကျတော့ခန္ဓာမှာပင်ကိုယ်သဘောကဘယ်သဘောရှိတယ်ဆိုတာမနိုင်လို့ရှင်းစားဟောက်ပြန်တဲ့သဘောရှိပါဟောက်ပြန်ပဲရှိတာကြီးမတွေ့ရဘူးတွေ့ရပါအဲ့ဒါကိုတခါလဲစိတ်ကလေးကောင်းနိုင်ပြီးဒီကရပညာနဲ့ကောင်းနိုင်ပြီးဒီကရစိတ်တို့ကိုဆွဲဆောင်လို့သံဃာဆွဲဆောင်လို့လာတဲ့စိတ်ကိုပညာဥသိပြီကောင်းဆောင်ထားလိုက်ပြီရှင်မဖြင့်ကဲမင်းပဲမှပြရတော့ဘူးမင်းပေါ်မှာပညာဥချုပ်ထားပြီ မိခန္ဓာပေါ်တာသိပြီတော့ဆိုတော့စိတ်ကလည်းခန္ဓာပေါ်လဲပညာကချုပ်ထားတဲ့အတွက်ဘယ်မှလည်း तू မပြေးနိုင်တော့ခန္ဓာကလည်းပေါက်ပြန်ပြည့်စည်တဲ့သဘောတွေပြောပြီးဒီကလာနေတော့ကြောင့်တရားဓမ္မတို့ဒုက္ခသစ္စာပေါ်၌စိတ်ရောပညာရောသာလှည့်လိုက်ပါမှန်ပါသဘောကျဘယ်သစ္စာပေါ်၌လှည့်ရဒုက္ခသစ္စာပေါ်၌ဒုက္ခသစ္စာပေါ်၌စိတ်ကိုလည်းလှည့် ဥသိတဲ့ပညာရောမရပါဘူးအဲအဲ့ဒါစိတ်ကသူသွားကျင်တဲ့စိတ်သွားနိုင်သေးရဲ့သွားနိုင်မသွားနိုင်ဘူးပညာကကောင်းဆောင်ထားတဲ့အတွက်ခန္ဓာပေါ်မှာပဲလျှောက်ပြီးသွားနေမှန်ပါသွားနေတော့ခန္ဓာကလည်းပြောနေကြဥပရိနာမဒုက္ခသစ္စာတွေခန္ဓာကလည်းမပြဘူးပြအဲဒါကြောင့်ဒုက္ခသစ္စာဆိုတာဒကာရမတို့အစစ်ကိုအမှန်ပြောရရည်ဆိုလို့ရှိရင်ဖြင့် ဖြစ်ပြဒုက္ခသစ္စာမှာမှန်ပါစိတ်ဖြစ်ပြဒုက္ခသစ္စာရုပ်ဖြစ်ပြဒုက္ခသစ္စာဝေဒနာဖြစ်ပြဒုက္ခသစ္စာပညာဖြစ်ပြဒုက္ခသစ္စာစေနာဖြစ်ပြဒုက္ခသစ္စာအဲငုတ်တူကဒီတိုင်းဟောတော့အိုးဒုက္ခသစ္စာမင်းတို့တရားရှာမနေနဲ့ခဏခဏပင်ကိုယ်သဘောလေးစွန့်စွန့်သွားတော့ပေါ်လာလိုက်သူ့သဘောစွန့်သွားလိုက်ဝေဒနာကဝေဒနာသဘောစွန့်သွားမှန်ပါပညာပညာသဘောစွန့်သွား အဲသင်္ခါရကသင်္ခါရအဲစိတ်ကစိတ်တော်ယုတ်ကယုတ်တော်အဲ့ဒါဒုက္ခသစ္စာကွာလေမင်းတို့တခြားရှားမနေနဲ့နာကျင်နာကြိုက်ခဲတာဒုက္ခသစ္စာစစ်မဟုတ်ဘူးကွာအဲ့ဒါတိရစ္ဆာန်သိတဲ့ဒုက္ခသစ္စာပင်ကိုယ်သဘောစွန့်တာလေးဟာဒုက္ခသစ္စာလို့မင်းတို့ပညာဥသိပိကရာစိတ်ကိုဒီနေရာကိုမရောက်ရအောင်ခိုင်းလို့ရှိရင်မင်းတို့ ခန္ဓာကိုယ်ထဲမှာဒုက္ခသစ္စာမှတပါဘာမှမရှိဘူးဆိုတဲ့ညာမပေါ်ပါနဲ့ဆိုလို့နေနိုင်လေရဲ့မနေနိုင်ပါဘူးဒီလိုဆိုတော့စိတ်ကိုပြင်စိတ်ဟာပညာဆွဲဆောင်ရလိုက်နေရမှန်ပါသဘောကျလားစိတ်ဟာဘယ်လိုဆွဲဆောင်ရပညာဆွဲဆောင်လိုက်ဒါဖြင့်ယနေ့တရားဓမ္မတွေအလုတ်တရားပဲစဟောနေတယ်လို့မှတ်လိုက်ကြမှာမှန်ပါပညာဥသိပြီးဒီကလာခင်ဗျားတို့စိတ်ဟာခန္ဓာပေါ်မှာသာလွတ်ပါတော့လို့ သတိပေးလိုက်မှန်ပါပညာဥသိပြီးစိတ်ကိုပဲလွှတ်ရခန္ဓာပါခန္ဓာပေါ်လွှတ်လိုက်တော့ခန္ဓာကဘာတွေများပြောလိမ့်မယ်ခင်ဗျဟုတ်ပြန်တယ်ဟုတ်ပြန်တယ်ရှိတာဘာသစ္စာဒုက္ခသစ္စာဩဒုက္ခသစ္စာမို့မောင်တိုင်းတို့ကိုမြင့်တို့ဒုက္ခသစ္စာပဲပြောเสียရှိမှန်ပါဘယ်ပြန်ပါရှိသေးမရှိပါမရှိတော့ဒကာရမတို့ဒီတဲ့ဩဖောက်ပြန်ပြည့်စည်တဲ့ကဒုက္ခသစ္စာဟုတ်လား ဟုတ်ပြန်တယ်ကြီးတာမြင်နေတာလေးဒီကားလို့ရှိရင်ပညာမက်ကသစ္စာဆိုတော့ဩခန္ဓာဘောကိုစိတ်ကိုလွတ်လိုက်ပညာဥသိပြီလွတ်လိုက်ပြီဆိုမှပြန်လဲစိတ်ဆွဲဆောင်ရာသို့မလိုက်ဖဲနဲ့ပညာဆွဲဆောင်ရာဖြစ်တဲ့ဒုက္ခသစ္စာကိုသာ ပိုင်ပိုင်နိုင်နိုင်သိသောကြောင့်နောက်ဆုံးပိပညာကနိရောဓသစ္စာမပို့ဘူးဟုတ်ပါဘူးမသိကြဘူးလားသိကြပါဘူးအဲ့ဒါကြောင့်အလုတ်ထိုင်တဲ့ဒကာရမတွေမှာ စိတ်ဆွဲဆောင်ရာမလိုက်ခဲနဲ့ပညာဆွဲဆောင်ရာကိုဖြင့်လိုက်ပြရမလိုက်ပါဆိုပြီးခန္ဓာပေါ်မှာသာလှည့်ထားမှန်ပါရှင်းမရှင်းပါကောင်းပြီဒါဖြင့်ခန္ဓာပေါ်မှာလဲလိုက်တော့ဖြစ်ပြဒုက္ခသစ္စာမှာတော့ဘာများတွေ့ရရှိသည်ဘာမှတွေ့ရရှိပါအဲဒီလိုဆိုလိုက်ခြင်းဖြင့်ဒုက္ခသစ္စာပိုင်းခြားတဲ့အဲမေဃသစ္စာပညာဟာမသိကြသေးဘူးလားသိကြပါဘူးအဲသိကြလို့ရှိရင်ဒကာဓမ္မတို့နိရသစ္စာ ကတ်နေပြီမှန်ပါဒုက္ခသစ္စာချုပ်ရင်နိရောဓသစ္စာပေါ်ရတော့မယ်ပေါ်ပါပေါ်ရမှာဖြစ်နေသောကြောင့်လက်ပြင်ကစပြီးအလုထိုင်မဲ့ဒကာရမတွေအိမ်မှာထိုင်နေဒီမှာပဲလာထိုင်ကြထိုင်ကြကဲစိတ်ပေါ်မှာပညာဥသိပိကလာခန္ဓာပေါ်လှည့်ပါတော့မယ်ဆိုပြီးလှည့်ထားပါမှန်ပါသဘောကျလားကျပါစိတ်သွားခြင်းနဲ့ရှိတဲ့ကျွတ်တို့ကမသွားဘဲနဲ့စိတ်ပေါ်မှာအုပ်ချုပ်တဲ့ပညာခိုင်းရဝတာဒီစိတ်လွတ်ပြီမှန်ပါ ပညာပေါ်မှာစိတ်ဥစဉ်ပင်စိတ်ပေါ်မှာပညာဥစီပြီးကြလားခန္ဓာပေါ်လှည့်လာတယ်မှန်ပါသဘောကျဒီကဲတော့လှည့်လိုက်လို့ရှင်းပြန်ခန္ဓာကဘာပြောလိုက်မှရှင်းဟုတ်ပြန်ဟုတ်ပြန်ပြောဟုတ်ပြန်တယ်ကြီးတာကပြောမယ်ဟုတ်ပြန်တယ်ဆိုတာပင်ကိုယ်သဘောစွန့်မှန်ပါဝေဒနာဘုရုဝေဒမနာသဘောစွန့်တယ်မှန်ပါပညာပညာသဘောစွန့်အင်းစေရနာစေရနာသဘောစွန့်စိတ်ဟာစိတ်သဘောစွန့် စိတ်သဘောစွန့်လို့စွန့်တာလေးတွေကြီးကျွတ်တော့မမြင်ပေဘူးမြင်ပါအဲ့ဒါမြင်လာတဲ့ခါကြလို့ရှိရင်ဩခန္ဓာကိုယ်ထဲမှာဘယ်မှာကိုယ်စားရအားထားရမရှိပါလားပင်ကိုယ်သဘောစွန့်တာတွေသာတွေ့နေပါကလားလို့ဆိုလို့ရှိရင်တဏမာနတွေချုပ်ပါလေမှန်ပါမချုပ်ပဲချုပ်ပါအဲ့ဒီလိုလေးကယနေ့ဒီရဟန်းကမေးလို့ဘုရားကဖြေတာလေးကို ဒကာဓမ္မတွေကလေးလေးနဲ့မှတ်ပြီးဒီကာလရဟန်းကမေးတော့ဘုရားကဖြေလိုက်တာစိတ်လိုလိုက်နေကြရတာပဲကောဒါကြောင့်သံဃာရှင်းနေတယ်ဆိုတာကောသဘောကျပါလားဒီနေ့တော့ဆရာဘုန်းကြီးကပြင်ပေးလိုက်သုတ်တန်နည်းနဲ့ဖြင့်စိတ်လိုလိုက်နေလို့သံဃာရှင်းတယ်ဆိုတာဟုတ်တယ်အဘိဓမ္မာပဋ္ဌာန်းနည်းနဲ့စိတ်ကိုပညာအုပ်ချုပ်ပြီးထားလိုက်ရလို့ခန္ဓာကိုယ်လှည့်လိုက်မယ်ဆိုလို့ရှိရင်လေပညာလိုကိုစိတ်ကလိုက်နေရတဲ့အတွက်ဒကာဓမ္မတို့ပညာက ဧကယနာယမိတ်ကိုမဲ့ကောဆိုတဲ့အတိုင်းမဲ့ပညာကနိဗ္ဗာန်ပို့လို့ဒီစိတ်လဲနိဗ္ဗာန်ဘက်ပဲသူလဲရတော့မယ်မှန်ပါတခြားလိုက်ဆရာရှိသေးရဲ့မရှိပါဘူးအဲ့ဒီလိုနေနေလို့ကြာကြာနဲ့ကျွကျွဆဆဒကာရမတွေနေကြမယ်ဆိုလို့ရှိရင်ဖြင့်တဲ့လိုရာကြီးကိုပြန်အများဆုံးနည်းနဲ့ရောက်ပါလိမ့်မယ်လို့မှတ်ထားကြတာမှန်ပါပါဒါရင်ဘယ်လိုဥသိမလဲပညာဥသိရစိတ်ကောင်မှာပညာဥသိမှန်ပါတပည့်ကြစိတ်အလိုကျွတ်တော့ကမလိုက်ဘူး စိတ်ပေါ်မှာပညာအလိုကိုစိတ်ကိုအုပ်ချုပ်ထားတဲ့ပညာအလိုကိုသာจิตတို့ကလိုက်မယ်လို့ဆိုလို့ရှိရင်ဖြင့်ဒကာရမတို့ဒုက္ခသစ္စာမကြရင်တို့မှန်ပါမတို့လေတွေ့ပါအဲဒုက္ခသစ္စာပိုင်းခြားနိုင်တဲ့ဒီနေ့ကြလာပြီဆုံးမဖြင့်ဒါဒုက္ခဒုက္ခကြီးပဲတွေ့တော့တယ်ဒုက္ခကြီးပဲတွေ့တော့တယ်ဆိုရင်ဖြင့်ဒုက္ခတွေ့တဲ့ပုဂ္ဂိုလ်ဟာဒုက္ခဘယ်နည်းနဲ့မှသူဒီตายနိုင်တဲ့သဘောတရားရှိသေးရဲ့မရှိပါဘူးမရှိရင် တာယာနိုင်တဲ့သဘောတတ္တိမရှိတော့ကြောင့်တာယာရာတဏှာမှန်ပါဗျာဒုက္ခမြင်နေတဲ့ပုဂ္ဂိုလ်ကတာယာရာသိမသိသိပါဒါနဲ့သမုဒိယသစ္စာသိတာပေါ့မှန်ပါသမုဒိယသစ္စာမသိဘူးသိပါအဲ့ဒါကြောင့်ဒကာဓမ္မတို့ဒီဒုက္ခသစ္စာတစ်လုံးကိုဖြင့်ပညာဝစီပိကရာခန္ဓာကိုလှည့်ပြောင်းလှည့်ပါစိတ်လိုမလိုက်ပါနဲ့စိတ်ပေါ်မှာပညာဝစီပိပညာလိုစိတ်လိုက်ပါစေဆိုတာယနေ့လေးလေးနဲ့နဲ့ပဲ အလုသမားတွေတရားဟောပါတယ်မှန်ပါတပည့်ကြပြပါစိတ်အလိုကိုလိုက်ရမှာလားစိတ်ပေါ်ဥသိတဲ့ပညာလိုကိုစိတ်လိုက်စေရမှာလားပညာပေါ်စိတ်အဲစိတ်ပေါ်မှာပညာဥသိပညာလိုကိုစိတ်ကလိုက်ပိတ်စီမှန်ပါကျင့်တတ်ကြကျင့်တတ်ပါတော်တော်ရေးကြီးတယ်လို့ဆိုတာလည်းတရားဓမ္မတွေမှတ်ရတယ်နော်မှန်ပါသာသနာ့တွင်မို့ထောင်နိုင်တဲ့နာရှိလို့သာသနာ့တွင်တရားမို့တရားဓမ္မတွေ ဒီဥစ္စာထောင်နိုင်တဲ့နားရှိတယ်ဆိုတဲ့ဥစ္စာတော့သေးတာမဟုတ်ဘူးနော်ဟောနိုင်တဲ့ပြောနိုင်တဲ့သစ္စာဟောနိုင်တဲ့ဆရာဆိုတာလေခင်ဗျားတို့ပါရမီထူးလို့ပဲတွေ့ကြမှန်ပါခင်ဗျားတို့ထောင်နိုင်တဲ့နားရှိတယ်လေဒုံတစ်ပါးတရားထဲမှာအပါဝင်ပါမှန်ပါအခုတော့ဟောနိုင်တဲ့ဒုံတစ်ပါးနာနိုင်တဲ့ဒုံတစ်ပါးရှိလို့ရှိရင်ဖြင့်ဒကာဓမ္မတို့ကိစ္စသိတဲ့ဘဝဆိုတာဆုံးဖြတ်ချက်ချလိုက်စမ်းပါမှန်ပါရှင်းလားရှင်းပါဒါရတဲ့ စိတ်အလိုကိုမလိုက်နဲ့မှန်ပါပညာအလိုကိုစိတ်ကလိုက်ပါစေမှန်ပါစေပညာအလိုကိုစိတ်ကလိုက်ပါစေဆိုတော့ခန္ဓာဘောကိုယ်သာပညာရောစိတ်ရောတခါတည်းနှစ်ခုစလုံးမင်းတို့ဘယ်မှမပြင်းနဲ့ဒီခန္ဓာဘောသာလျှောက်ကြည့်နေလို့ဆိုလို့ရှိရင်ဖြင့်ဘာအထောက်အမှာတော့မမေးကြနဲ့တော့တရားဓမ္မတွေခန္ဓာပြောတာကပညာရောစိတ်ရောကြည့်ကြပြီတော့မှန်ပါ ကြည့်လိုက်ရင်ဘာတွေပြောမယ်ထင်တော့ခန္ဓာဒုက္ခသစ္စာဟုတ်ပြန်တဲ့ဒုက္ခသစ္စာမှတော့မောင်နိုင်ဘာပြောကြရှိသေးဘူးအဲတော့ပညာရဲဟောဖောက်ပြန်တယ်ရှိတာဒုက္ခသစ္စာပဲလို့မသိဘူးသိပါဘူးသိပြီနဲ့တကယ်နဲ့ဒုက္ခတော့ဘုရုသာယအောင်ပါမသာယဘုရုသေးတယ်ထင်ကြသမှုရိယအဲသမှုရိယသစ္စာသေးပြီမသာယတဲ့အတွက်သမှုရိယသစ္စာနဲ့ဒိဋ္ဌိရောသေးပြီ မှန်ပါအဲဒိဋ္ဌိသိရင်လည်းတရားဓမ္မတွေမှတ်လိုက်ဝိသိကိစ္စလည်းသိပြီမှန်ပါဒါဖြင့်ရှုရင်မှတ်တယ်နဲ့ပဲသုလသောတာပန်ဆိုတဲ့အငယ်စားဒိဋ္ဌာဖြစ်ပြီမှန်ပါဘောကြမှန်ပါဒါနဲ့ရဟန်းကမကျေနပ်သေးဘူးစိတ်လိုကိုလိုက်တယ်လို့ဘုရားကဟောလိုက်တော့အဲဒါပြီးတော့စိတ်လိုလိုက်ကြောင်ကောင်းကောင်းသိပါပြီဘုရားလောကကြီးစိတ်ဆောင်နေတာကိုဆိုတာတော့သိပြီအဲ့ဒီထဲမှာဘုန်းကြီးကပဋ္ဌာန်းဤသွင်းပြီးခင်ဗျားတို့အလုပ်ထက်သွင်းဟောလိုက်နော် နောက်တစ်ခါရိယန္တာပဲမေးပြန်တယ်ဘဟုတုတ္တဓမ္မဒရဘဟုတုတ္တဆိုတာကြားမယ်များတဲ့ပုဂ္ဂိုလ်ဓမ္မဒရဆိုတာတရားဆောင်တဲ့ပုဂ္ဂိုလ်နော်အကြမ်းမြင်များပြီးတရားဆောင်တဲ့ပုဂ္ဂိုလ်ဆိုတာတပိတော့မသိပါဘူးခင်ဗျာအဲ့ဒါလေးပြောစမ်းပါမေးပြန်ဒါကောင်းသောမေးခြင်းပဲဟေ့ခင်ဗျာလည်းထောက်ခံချက်ပေးလိုက်ဘုသူတ္တနဲ့တရားဆောင်တဲ့ပုဂ္ဂိုလ်ဆိုတာဘယ်သူတုံးခင်ဗျာဘွာတဲ့ မြတ်စွာဘုရားကြံကနေရာဖြင့်ပိဋကသုံးပုံဆိုတာအမှန်များပြပါလေသဘောကျကျပါဘုရားကပိဋကသုံးပုံဆိုတာအမှန်များပြပါတယ်ကွာတဲ့တန်မြညာပုဂ္ဂိုလ်တဲ့အကုန်နှံ့ကြအောင်မလိုက်နိုင်ပါဘူးအဲ့တော့ဘုသူတ္တဓမ္မတရဆိုတာငါဘုရားသဗ္ဗိတညာနဲ့မင်းတို့ရှင်းပြလို့ရှင်းဖြင့်တဲ့ရှစ်လုံးတဲ့ရှစ်လုံးတဲ့ရှစ်လုံးတဲ့စာလေးရှစ်လုံးပေါ့ဗျာအဲ့ဒီစာလေးရှစ်လုံးကို သဘောလည်းသိအ내ကလေးလည်းသိပါဠိလည်းသိအ내ကလေးလည်းသိဩဒါဥမာမအနိစ္စမေပြင်ဆက်ခန္ဓာထားပါတော့နော်ပြင်ဆက်ခန္ဓာဆိုတော့အနိစ္စဆိုတော့သုံးလုံးမနေဘူးလားပြင်ဆက်ခန္ဓာဟုတ်လားအဲ့ဒီကငါးလုံးနဲ့ပေါင်းလိုက်တော့ရှစ်လုံးလေးနေပါအဲ့ဒီတည်းကအဲ့ဒီရှစ်လုံးလေးကိုကွာတဲ့အ내ဒိဗ္ဗေသိပြီအဲ့ဒီလာတဲ့အတိုင်းဩဒါလေးဟာ ဖြစ်ပြဒုက္ခသစ္စာလေးပါဖြစ်ပြခန္ဓာ၅ပါးထဲမှာပေဟာမဆိုလို့ဖြစ်ပြဒုက္ခသစ္စာပါလားဖြစ်ပြဒုက္ခသစ္စာပါလားဆိုသူရှင်းလုံးနဲ့သိတယ်တပည့်ကြရှင်းလုံးနဲ့သိတဲ့ပုဂ္ဂိုလ်ဟာတဲ့အဲ့ဒါဘုသူတဓမ္မတရပုဂ္ဂိုလ်ပါပဲကွာတဲ့သူဟာနဲ့သိဒိဗ္ဗေသိပြီကလားဒါလေးဖြစ်ပြရှုနေလို့ရှိရင်အဲ့ဒါဘုသူတဓမ္မတရလို့ကမှတ်လိုက်ပါတော့မှန်ပါ ဒကာဓမ္မတို့များများလို့သလားမလို့ပါဘူးခင်ဗျားတို့ရှုနေတဲ့စိတ်ကလေးဖြစ်စီဝေဒနာလေးဖြစ်စီဘုန်းကြီးကဟောကြတာခင်ဗျားတို့ဘုဒ္ဓတာဖြစ်နေမရဘူးလားမရပါဘူးအဲ့ဒါလေဓမ္မဒရဖြစ်အောင်တခါတည်းသူကဖြစ်ပြဆိုလို့ရှိရင်ဖြင့်ကိုယ်ကဖြစ်ပြမြင်တဲ့ဉာဏ်လေးဟာတခါလိုက်လိုက်လိုက်လိုက်နေမယ်ဆိုလို့ရှိရင်နာတော့ကဘုသူတာမြင်တဲ့အခါကျတော့ဓမ္မဒရဖြစ်တယ်လို့ရှစ်လုံးတည်းကဖြစ်ပြရှစ်လုံးတည်းက ဒီလုံးပေါင်းလိုက်လို့ရှင်ဖြင့်ဖြစ်တဲ့ဒီလုံးမရအဲ့ဒါလေးမင်းတို့အားထုတ်နေလို့ရှင်ဘုဒ္ဓဓမ္မကရပုဂ္ဂိုလ်ဆိုတာဒါပဲလို့ယဟန်ကိုတရားကဟောအဲ့ဒါပါဠိတော်လို့ဖတ်လိုက်စမ်းပါမှန်ပါအဲ့ဒီတော့ဘုဒ္ဓဓမ္မကရဆိုတာဒကာဓမ္မတို့အနိစ္စခန္ဓာ၅ပါးအနိစ္စဆိုပြီးကြတာခန္ဓာ၅ပါးဖြစ်ပြဘာခေါ်ကြလဲအနိစ္စအဲ့ဒီအနိစ္စလေးကို ငါကဘုန်းကြီးဟောလို့နာဘူးကြအဲ့တော့ဘုသုတရှိမနေဘူးလားရှိပါဘူးအဲဘုသုတဓမ္မဒရာပုဂ္ဂိုလ်ဆိုတာဘယ်ပုဂ္ဂိုလ်လို့ဆိုဓမ္မဒရာကဒီကဏ္ဍကဖြစ်ဖြစ်ဆိုလို့ရှိရင်ဖြင့်ခန္ဓာကိုယ်ကခုနကညာဥရှိတဲ့ဓမ္မတွေကလည်းအင်းဒါတွေကအနိစ္စမို့အနိစ္စသာသိပေးပေါ့ဗျာသူကအနိစ္စပဲအနိစ္စရှိရင်အနိစ္စသိပေးလို့ရှင်အဲ့ဒါကဓမ္မတရာဟိနာတော့ကပါတဲ့ဘုဒ္ဓအင်းဖြစ်ပြတဲ့ ရှုတာညံရင်းနဲ့ကြိုက်ကြိုက်သွားတော့အနိစ္စဓမ္မကရာရှင်းမလားရှင်းပါနာတော့ကဘုရားအဲဖြစ်ပြက်ကလေးနဲ့ကိုညံလေးနဲ့လာလာပြီးဒီကရာဖြစ်ပြက်ကလေးလာလာပြီးညံနဲ့တွေ့နေလို့ရှင်အဲ့ဒါဘုသူတ္တဓမ္မတရဆိုတာဒါပဲဟဲ့တယ်ရှင်းမလားရှင်းပါဘုသူတ္တဓမ္မတရဆိုတာဒါပဲဆိုတော့ ဝိပဿနာဉာဏ်နဲ့နေတဲ့ပုဂ္ဂိုလ်ကဘုသူတ္တဓမ္မတရကြီးမှတ်လိုက်မှန်ပါဘူးဝိပဿနာဉာဏ်နဲ့နေတဲ့ပုဂ္ဂိုလ်ကဘုသူတ္တဓမ္မကျေနပ်မကျေနပ်ပါခိုင်းဒါဖြင့်အဲ့ဒါဝိပဿနာဉာဏ်ဖြင့်ငါဆုံးဟောတာပဲလို့ဒေဂရာဆရာလည်းဖွင့်တယ်ဘုရားကလည်းတလုံးနဲ့ကွာတပါရဂါထာတပါရရှစ်လုံးရှိပါတယ်အဲ့ဒီရှစ်လုံးတွေကမှန်မှန်ကန်ကန်နဲ့ဓမ္မာနုဓမ္မပရိပတ်တိဆိုတဲ့အတိုင်း ဖြစ်ပြတဲ့မဲ့နဲ့ဖြစ်ပြတဲ့ညာနဲ့သာကြိုက်အောင်ရှုနေလို့ရှိရင်ဖြင့်သူဘုသူတဓမ္မကရပုဂ္ဂိုလ်စစ်ပဲမိရိကဘုံကိုတတ်မှလို့ငါဟောပါဘူးလို့သေချာကန့်ကွက်မှန်ပါသဘောကျပြပါမိရိကဘုံကိုတတ်မှလို့ဆိုလို့ရှိရင်ဒီထင်တရားမှနိဗ္ဗာန်ရကြံပါဘူးမပါဘူးဘုရားလက်ထက်ကလည်းမပါပါဘူးမိရိကသုံးပုံတောင်ဆိုလို့ရှိရင်အနန္တပဲရှိပါတယ်သဘောကျအမှန်တရားရှားပါတယ် ဘုဒ္ဓဓမ္မတရအဖြစ်နဲ့သွားကြတာယူပဲဆိုတော့မှပိုင်အင်္ဂုတ္တပါဠိတွေပါကွာတဲ့ဒကာဓမ္မတဲ့ရှစ်လေးလေးရှိပါတယ်32လုံးရှိတဲ့နဲ့ကရှစ်လုံးအဓိပ္ပာယ်လေးကိုအနိစ္စမေပြင်ဆက်ခန္ဓာဒီရှစ်လုံးလေးကိုဩဒီခန္ဓာငါးပါးအနိစ္စပဲဒုက္ခသစ္စာပဲလို့ဒါလည်းကလေးဝိပဿနာရှိပြီဒါလည်းကလေးကခင်ဗျားတို့ကညာနဲ့ရှုနေမှန်ပါသဘောကျပြပါအဲ့ဒါဝိပဿနာညာအဆုံးကိုမှတ်လိုက်မှန်ပါ သဘောကျဒုတိယဉာဏ်ဥပဒနာဉာဏ်ဆုံးပြီလို့တော့မှတ်ပြီတော့ဒီကရမဒုတိယဉာဏ်တွေကဒီဖြစ်ပျက်ကိုမှီပြုပြီးဒီကရ ဖြစ်ပျက်ကိုအဲပြည့်စည်မြင်လာတယ်ဆိုတာလဲဖြစ်ပြီးမှပြက်တာပါပဲမောင်မင်းရမှန်ပါဟုတ်လားအပြက်တွေကြောက်လာတယ်ဆိုတာလဲဖြစ်ပြီးမှပြက်တာကြောက်တာပါပဲမှန်ပါအဲဒါကြီးအပြစ်တွေပဲလို့သိလာတာလဲညာမှာပြောင်းသွားတာဖြစ်ပျက်ပဲမှန်ပါတပည့်ကြပြောင်းအငြင်းဝေးလာတယ်ဆိုတော့ဖြစ်ပျက်လွတ်ချင်တယ်ဆိုတော့ဖြစ်ပျက်ဖြစ်ပျက်မှလွတ်ချင်တာပဲဆိုတော့သူကတော့မထူးတော့ဘူးကွာတဲ့ဟိုကိုညာကကိုထက်ထက်သွားလို့သာအမြင်ပြောင်းတယ်လို့ထင်ရတယ်ခန္ဓာကတော့ဖြင့် ဖြစ်ပြပြတာအမှန်ပဲမှန်ပါရိပ်မိမလားရိပ်မိပါအဲ့ဒါကတော့ဘာသာပြလဲဖြစ်ပြပြဖြစ်ပြပြတာညာနဲ့ဖြတ်တဲ့သွားတယ်ဒါအပြည့်ကြီးမြင်တယ်ဟုတ်လားညင်းွေလာပါတယ်ဆိုတော့ညာရှင်တွေကတက်တာပါကွာတဲ့သူ့ပြတာတော့မထူးပါဘူးမှန်ပါသဘောကျပြဒါပြန်ဘုဒ္ဓဓမ္မသရဆိုတာနာတော့ကလည်းရှစ်လုံးတော့နာထားလို့ရှစ်လုံးအတိတ်ပဲကိုဒကာဓမ္မတွေကကျင့်တဲ့အဲမှာဖြင့် ဒီရှင်းလုံးသိကြတဲ့ခန္ဓာ၅ပါးထဲမှာအဖြစ်အပျက်ကိုမြင်လို့ရှိရင်ဖြင့်ဓမ္မတရဖြစ်ပါတယ်။ဘောပါ။ဒါဖြင့်သတ္တဖို့မလိုဘူးပေါ့ဗျာ။တဲ့ရင်ပုံမှုကောင်းတယ်ပေါ့။အဲမတက်ဘဲနဲ့နိဗ္ဗာန်ရောက်နိုင်တယ်ဆိုတာလေခမည်းတော်ကလေးလေးစားစားပဲမှတ်ဖို့။မှန်ပါ။ဘုရားကိုကလေးပါးရရှိရင်တပါးရကိုကျင့်ကြံချိုးကုပ်လို့ရှိရင်ကွာရနာတော့ကဘုသူတာတဲ့ကျင့်ကြံချိုးကုပ်တော့အပြည့်နဲ့မဲ့နဲ့ကြရင်ဓမ္မတရာပဲဟိ။ တရားဆောင်တဲ့ပုဂ္ဂိုလ်ပဲသဘောပါလားဒါပြန်အငယ်ကြီးရှိသေးလားရှိပါဘူးဒါနဲ့ဘုရားကညာကလည်းမိစ္ဆာတယ်ရှင်ဗျာတဲ့သုတဝါနိဗ္ဗေဒိကအဲ့ဒါလေးလည်းတစ်ဆင့်ပြောပါဦးသုတဝါနိဗ္ဗေဒိကအကြမ်းမြင်လည်းများတယ်နိဗ္ဗေဒိကထိုးလွှတ်နိုင်တယ် အကြမ်းမြင်များပြီးထိုးရနိုင်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုတုံးခရာသုံးချက်မေးတယ်နော်ဟောမယ်ရှင်းမလားရှင်းပါတဲ့နာမကလောကရေဘူးဆောင်တယ်ဆိုတာမေးစိတ်ဆောင်တယ်လို့ခင်ဗျာဖြေလိုက်နဲ့နာမကဘုဒ္ဓကဓမ္မကရဆိုတာဘာလို့ရှင်းလုံးအတိပ္ပယ်ကိုသိပြီးဒီကလာအပြည့်နဲ့မနဲ့ကံကျင့်ပြီးတာလေသဘောကျသုံးနာဘကတဲ့အကြမ်းမြင်များပြီးဒီကလာထိုးရတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ် အိုးအဲ့ဒါကတော့ကွာငါဖះသေချာဖြေပြမယ်တဲ့မင်းတို့ဘာမှမစွဲရင်နဲ့တဲ့ဖြစ်ပြဆုံးဒီသစ္စာလေးပါးကိုတခါလေပိုင်ပိုင်နိုင်နိုင်ဒုက္ခသစ္စာပိုင်ချပြီးနိရောဓသစ္စာမျက်မှောက်ပြုတဲ့ပုဂ္ဂိုလ်ကိုဆိုတာပါကွာအဲ့ဒါဥပဒနာလမ်းဆုံးဆိုတာပါသဘောကျသစ္စာလေးပါးကိုတပြိုင်တည်းသိတဲ့ပုဂ္ဂိုလ်ဆိုတာပါလို့သုတ္တဝါနိဗ္ဗေရိကပုဂ္ဂိုလ်ဆိုတဲ့ဥစ္စာ အကြမ်းမြင်ရှိပြီးထိုးထွင်းနိုင်တဲ့ပုဂ္ဂိုလ်ပေါ့ဗျာအဝိဇ္ဇာကြီးဖောက်ထွင်းနိုင်တဲ့ပုဂ္ဂိုလ်ဆိုလိုတာပေါ့လေသဘောကျဒါဖြင့်အကြမ်းမြင်များပြီးထိုးထွင်းတဲ့ပုဂ္ဂိုလ်ဆိုတာပါအိုးသစ္စာလေးပါးတပြိုင်နဲ့ပေါ်လာတဲ့ပုဂ္ဂိုလ်ဆိုတာပါဆိုတော့မွဲပုဂ္ဂိုလ်ဆိုတာရှင်းမလားရှင်းပါဘူးဒါရင်ဒီပုဂ္ဂိုလ်၃ယောက်သဘောကျကြပါကဲဒါဖြင့်ဒကာဓမ္မတို့နိဏ္ဏမပုဂ္ဂိုလ်ကဝိပဿနာဉာဏ်ပုဂ္ဂိုလ် သုံးနံပါမဲလိုက်တဲ့အမဲကကိစ္စပြီးတဲ့သစ္စာလေးပါတပြိုင်တည်းပြီးကိစ္စပြီးတဲ့ပုဂ္ဂိုလ်ဆိုလိုက်ပါလေအဲ့ဒါဒီရဟမတွေရေးကြည့်နေတာကရှစ်လုံးထဲကနေပြီးရှစ်လုံးကိုနာနာပြီးရှစ်လုံးဆိုတော့အနိစ္စမဲခန္ဓာ၅ပါးအနိစ္စပဲအနိစ္စလက္ခဏာပဲဒီလိုဆိုတော့ရှစ်လုံးပြည့်မတော့ဘူးပြည့်ပါအဲ့ဒီတော့တဘာဝကိုခမရတို့ကအဲအပြက်နဲ့မက်နဲ့ အပြက်နဲ့အသိနဲ့ကြိုက်အောင်သာလှုပ်ပေးစမ်းအဲ့ဒါဘုသူတ္တဓမ္မသရာဧကံဖြစ်တဲ့ဥပဒနာညာအဆုံးกว่าတယ်အဲ့ဒါသဘောကျသုတ္တဝါနိဗ္ဗေရိကဆိုတာအိုးသစ္စာ၄ပါးတပြိုင်တည်းသိတဲ့ပုဂ္ဂိုလ်ဆိုတော့သောတာပန်တည်တဲ့ပုဂ္ဂိုလ်ဆုံးတယ်ရိပ်မရဒါပြန်ဓမ္မတို့နာငယ်စရာနဲစိတ်နှလုံးစိတ်နေစရာစိတ်အားလျှော့စရာပါသေးပါရှစ်လုံးနဲ့ရှစ်လုံးကိုနား ရှင်းလုံးတွေကအိဗယ်ကိုကျင့်ရင်ပြီးတာပဲလို့ပြောလိုက်မှန်ပါရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဓမ္မတို့အမှန်တရားကြပြီဆိုတော့သဘောပါအဲသဘောပါလို့ရှင်းရင်ကျွတ်တို့ကျင့်နည်းလေးရှင်းတဲ့ရှင်းအောင်မနေ့ရှင်နန္ဒပဲပြန်ပြီးခင်းကြပါစို့ရှင်နန္ဒကဒီဘက်ကူဒီမတွေသူတရားဟောခြင်းရလားဟောခြင်းဟောခြင်းမဟောခြင်းမဟောခြင်းမှုတဲ့ဓမ္မတွေ ဒီဘက်ကမြမတွေတရားမောကျွန်တော်ဟိုလေဒီလေပြိဋကလာနေတော့ညီတော်နာမင်းနေကလည်းဆိုလို့ရှိရင်ဖြင့်နောက်မိတို့ဘောရမီကလည်းလျှောက်တယ်ဘိက္ခုနီမတွေအလှည့်ကြတရားဟောပေးပါဗျာလို့လျှောက်ထားတာမင်းအလှည့်တွေများပေးပါရလားပေးပါတယ်ဗျာကုံတန်ဃာတွေကုံပါပြီတပါးပဲကြံတယ်ရှင်နန္ဒပဲကြံတယ်နန္ဒမင်းသားကဖြစ်လာတာပေါ့လေအဲ့ဒါပဲကြံပါလေဗျာသူကြတော့ဗျာတပည့်တော်ပြောလို့မရဘူး အချုပ်ဆရာရှိသေးတယ်သပိတ်ဖုတ်ဆရာရှိသေးတယ်ခရီးထွက်ဆရာရှိသေးတယ်နဲ့ဆင်ခြင်ပဲလဲနေတာပဲဖေ။ဒါနဲ့ဖေခင်ကိုယ်တိုင်နန္ဒလာခဲ့ကွာမင်းပုဂ္ဂိုလ်မတွေတရားဟောလိုက်ဆိုပြီးကိုယ်တိုင်မိန့်ချတယ်။ဘုရားကိုယ်တိုင်မိန့်ချလိုက်တော့ဟောရ။ဟောရတဲ့အခါကျတော့ရှင်းပြန်ဒီဘိက္ခုနီမတွေရည်ရွယ်ချက်လည်းမနေ့ကပြောခဲ့တယ်နော်။ငကူတောင်းလာနေတာကတချို့သောဘိက္ခုနီမကရှင်းနန္ဒတရားသာနိုင်ရင်သောတာပန်သူတည်တယ်။ဒါတော့ပြောင်းဘဝရည်ရက်ကနီးတယ်။ တချို့ကရှင်နာနာတရားသာကျွတ်တို့နာမယ်ဆိုရင်တဂရကံဒီပါတယ်ပြောကြပြောတချို့ကရှင်နာနာတရားသာနာကျုပ်ကတော့အနာဂံပါပဲအနာဂံတော့သိကြတယ်တချို့ကရှင်နာနာတရားသာနာမယ်သူကရဟန္တာဖြစ်တော့သိကြပါတယ်မောင်နိုင်တောင်းတာဘုံလေးမျိုးမရှိဘူးရှိပါဘူးဒါသူတို့တောင်းတာအဲ့ဒီကတော့တောင်းတာပိဋကကနေတော့ဘုရားကလည်းမိန့်ချလိုက်တော့ရှင်နာနာကဘုရားမိန့်မလွန်ဆန်းနိုင်တာနဲ့တရားဟောဝင်ပိဋကလည်းလာကြတယ် ဒါကြပြီတရားပြင်မှာထိုင် ပြီးဒီကရနေတော့မှသမိတ်ကုနိမတို့ငုငါတရားဟောမှဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့သင်တို့သိပြီးသားဖြစ်ခဲ့လို့ရှိရင်သင်ပြီးသိပြီးသားလို့ဖြေကြသိပြီးရလို့ဒါသဘောကျပြီးပါပြီခင်ဗျာသဘောမကျသေးခဲ့လို့ရှိရင်လည်းသဘောမကျသေးကြောင်သင်တို့ကပြန်လျှောက်ပြန်လျှောက်တဲ့အခါကျတော့ငါကအဖြေပေးမယ်ဒီတဲကသူတို့နှလုံးထဲမှာတွေ့သွားပြီမှန်ပါရှင်းကရဟန္တာကြီးတွေဟောတော်တာကဒီလိုမေးဖြေမလားဘူးမှန်ပါ မေးပြင်မလာပဲနဲ့နေတဲ့အတွက်သူတို့စိတ်ထဲမှာနာတာနာရတယ်မင်းမင်းရှင်းရှင်းမရှိဘူး။တန်ရရှိတဲ့နာယုံပဲ။အဲရှင်းလည်းပဲပြီးသွားရော။ဆိုတော့သူတို့စိတ်ထဲမှာကြည်ရင်နဲ့ရှိရ။ရှိပါဘူး။ဒီကတော့တရားမနာခင်ကရတယ်သင်တို့မသိတာလဲမေငါမေးတာလဲဖြေကြ။သင်တို့မသိတာလဲပြန်မင်းနိုင်တယ်ဆိုတဲ့သူတို့ကအတော်ကျဉ်းတတ်ပါဘူး။ဒါဖြင့်တို့ဒီကားလဲဆက်လို့ရှိရင်တရားမနာခင်ကိုယ်ကစိတ်ကချွန်ပြတယ်။မှန်ပါ ရှင်ပြတဲ့ခုနကတောင်းလာထားတယ်ကလည်းသူချိုးကြသူချိုးကြတွေကမရှိလားရှိပါဘူးအဲ့ဒီတည်းမှာရှင်သန်ကဟောဘယ်ပြမတော်တဲ့ငါတရားဟောပြီးရှင်းဖို့ကာလပါဥပမာလေးတစ်ခုပြောပြရစီဆိုပြီးဥပမာလေးတစ်ခုပြောလိုက်ဘယ်လိုပြောလိုက်ကြတော့ဆိုတော့သစ်ပင်ဆိုတာဟဲ့တဲ့အမြင့်လဲရှိတယ်ရှိပြီရှိပါဘူးပင်လုံးကတော့မရှိဘူးရှိပါဘူးအင်းပင်လုံးကလည်းရှိတယ်တဲ့ပင်လုံးရှိလို့ရှိရင်ခက်တယ်လက်တယ်ရုပ် အရွက်တွေကဝေစားရတာကိုင်းခက်ရွက်လက်တွေကောရှိပါရှိတယ်တဲ့ဒါတွေလည်းရှိတာပဲတဲ့အဲ့ဒီကိုင်းခက်ရွက်လက်တွေထွက်နေလို့ရှိရင်ဒီပြမန်အရေးတော်ရှိရမယ်မရှိပဲရှိပါဘယ်နှမျိုးပါလဲ၄မျိုး၄မျိုးတဲ့သစ်ပင်ဟာအမြင့်လေးရှိမယ်တပည့်ကြ။ရပါ။အင်းပင်လုံးရောရှိပါ။အဲအကိုင်းကရွက်လိုက်တယ်ရောရှိပါ။အင်းဒီလိုပင်ကအရေးတွေရောရှိပါ။အဲဒါဥပမာဥပမာဖြစ်။ ဇန္နနာကဟောတယ်အဲ့တော့ဘာလဲဒီသစ္စာအမြင့်တွေကလည်းကိုယ်ရခြားကကိုယ်တွေခြားတွေရွာတွေကဆွေးမြေတာတွေကပျက်စီးခဲ့တယ်ရှိတော့တဲ့ဒီပင်လုံးကြီးကိုခံနိုင်ပါ့မလားခံနိုင်ပါဘူးအရွယ်အခက်တွေကိုခံနိုင်ပါဘူးသူကြောင့်ဖြစ်တဲ့အရေးကခံနိုင်ပါဘူးအဲ့တော့ဘိက္ခုနီမတို့တဲ့စဉ်းစားကြစမ်းပါဒီဥမာပါဒီလိုဥမာဘ ᱹ ရူရင်ပျက်စီးတဲ့တယ်ဆိုတဲ့ဥစ္စာဝေဖန်စမ်းပါဆိုတာရင်ထိုင်လိုက်မှန်ပါဘူး အဲ့တော့သက္ကုဏမတွေဖြေကြဗျာတဲ့ဒီအရေးဟာအရင်ဆုံးပြည့်စည်ရမယ်မှန်ပါသဘောကျဘယ်လိုအရင်ဆုံးပြည့်စည်ရအရေးကအရေးကရင်ပြတ်မှာပဲဓမ္မတို့အရေးကြံနေသေးတယ်လေဆိုလို့တော့ဖြင့်မရအပင်လည်းလည်းမအကိုင်းလည်းအဲအကိုင်းတွေလည်းကုန်လဲကြမယ်ပြိုကြမယ်ပြက်ကြမယ်ဆိုလို့ရှိရင်ဖြင့်အရေးကလေးကြံနေရလေဥမဲ့လို့ဆိုရရှိပါမရှိပါအမြစ်ကလည်းကုန်ပနှုံးကလည်းကုန် မင်းအခိုက်ခဲရတဲ့ဒီဝိဆရာတွေကလည်းသူတို့ကြံရစ်เสียရှိသေးလားမရှိပါဘူးသူတို့ကမရှိဘဲနဲ့သူတို့သုံးခုကြောင့်ဖြစ်တဲ့အရေးခါမောင်နိုင်တို့ကိုမြင့်တို့ကြံเสียရှိပါမရှိပါဘူးအဲ့ဒီမိက္ခုနိမတွေကဖြေကြရှင်ဗျာတဲ့ရှင်ဗျာပေးတဲ့ဥပမာမှာဒီထဲမှာအရင်ဆုံးပြည့်စည်ရမှာတပည့်တို့မြန်မာပြည်အရေးခါအရင်ဆုံးပြည့်စည်ရသဘောကျအဲအဲ့ဒီတိုင်းပဲဘိက္ခုနီမရေတဲ့ မင်းတို့လည်းဒီတိုင်းမှတ်ပါတဲ့ခန္ဓာကိုယ်ထဲမှာဖြစ်ပေါ်လာတဲ့ဝေဒနာတွေရှိတယ်နဲ့ကတဲ့ဥမာမဲ့ဝေဒနာဆိုတဲ့ဥစ္စာတရားဓမ္မတို့နောက်ဆုံးမိမပေါ်တာနော်နောက်ဆုံးမိမပေါ်တယ်တဲ့ဝေဒနာဆိုတာဘယ်နှကြောင့်နောက်ဆုံးမိမပေါ်တာသရုံးလို့မေးဖို့မလိုဘူးလားမလိုပါဘူးအဲတရားဓမ္မတွေသိတဲ့အတိုင်းပါပဲတဲ့ ဟောဒီကနာယုတ်ကလေးမနေ့ကမျက်လုံးဟောလို့ဒီနေ့ကနာဟောဒီကနာယုတ်ကလေးမရှိပဲနာရင်ကြားရတဲ့ယုတ်ရှိပါဟောဒီကအတန်မရှိဘူးလားရှိပါအဲဟောဒီကကြားစိတ်ကလေးမပေါ်ဘူးလားပြီးတော့မှကြားရတာကောင်းလိုက်တာဆိုတော့ဝေဒနာလေးကနောက်မှာပေါ့မှန်ပါဆိုတော့ဒကာဓမ္မတွေသိတဲ့အတိုင်းတဲ့အင်းကြားယုတ်ကဲအဲကြားစရာကြားစရာအတန်ရဲ့ကြားစိတ်ကဲ ပြီးတော့မှကောင်းမကောင်းဝေဘာနာလေးကသူတို့သုံးခုမှီပြီးပေါ်ရတယ်မှန်ပါဝေဘာနဲ့ဝေဒနာလေးရတယ်ဒိဋ္ဌာသင်္ကိဘာသာဖတ်တာပြည့်ဝေဒနာလို့မလားလားမှန်ပါအဲဖတ်တာကတော့တွဲပြည့်မို့မပြောတော့ပါဘူးနော်မပြောတော့ပါဘူးဝေဒနာနဲ့တွဲပြည့်လို့သူပြောကြမလို့တော့ပါဘူးကောင်းတယ်ဆိုတယ်ဆိုတဲ့ဝေဘာနာဝေဒနာမနေဘူးလားနေပါအဲ့ဒီဝေဒနာလေးကဟောဒီအမြေဟောဒီပင်လုံးဟောဒီအကိုင်းခဲအရွယ်လိုက်ဒီဟောတာအရိပ်ပါပဲ တပတ်ကြဝေဒနာကိုရိပ်ပြီးပြတယ်အဲ့တော့ဘုရားဒါလေးကိုကအနိစ္စတရားတွေဖြစ်နေတော့ဝေဒနာဘယ်လိုဆုံးဖြတ်ရချက်ကြအနိစ္စဒါဖြင့်အမြင့်ကပင်လုံးရဲ့အကိုင်းခက်ဝေစာရတွေကအနိစ္စဖြစ်ခဲ့တော့မမြဲခဲ့တော့အရေးကမြဲချင်လို့ဒီမှာလဲဝေဒနာတွေကလို့ဆိုရင်ဖြင့်နာယုတ်ကဲအတန်ရဲ့အဲကြားရတဲ့ဝိညာဉ်ကိုမှီပြီးဒီကလာပေါ်ရတယ် ဝေဒနာဖြစ်ပါတယ်ကောင်းမကောင်းဝေဖန်တဲ့ဝေဒနာဟာလေငါဒီတန်လေးကောင်းတယ်ဒီတန်လေးပြမကောင်းဘူးဒီတန်ကြရတာနားခါလိုက်တာအစရှိနေဒေါမနတာတွေကပေါ်ဘူးလားဒီတန်ကြရတာပြန်ဝန်းပါလိုက်တာအစရှိနေနဲ့အဲ့ဒီဝေဒနာလေးတွေဒီဒကာရမတို့တဲ့သူဒီအရေးနဲ့တူပါတယ်သဘောကျအရေးနဲ့တူတဲ့အတွက်ဒီဝေဒနာလေးကိုပြတ်တဲ့အခါကျရင်ဝေဒနာပြတ်တင်ရလားမပြတ်တင်ဘူးလားဆိုတာချိန်ကြစမ်းပါလို့မေးလိုက် ပြည့်တင်ဘူးလားပြည့်တင်ပါတယ်ပြည့်စရာအကြောင်းတွေပေါ်မှာမှီးနေတဲ့တရားမှန်ပါပြည့်စရာအကြောင်းပေါ်မှာမှီးနေတဲ့ဝေဒနာသည်အရင်ဆုံးပြည့်ရမယ်သဘောပဲမှန်ပါသဘောကျကဲဒါဖြင့် အဲသောတာကရအိဋ္ဌာသောတာယုံကလည်းအိဋ္ဌာအဲသောတာဝိညာဉ်ကရောအိဋ္ဌာအဲသူ့မေဖြစ်ဖြစ်တဲ့ဝေဒနာကောင်းကောင်းဝေဘာနဲ့ဝေဒနာကဘာရှိကြအိဋ္ဌာဒါဖြင့်ကွယ်တဲ့ဒီအိဋ္ဌာကိုမင်းတို့သဘောကျဖို့ကောင်းပါလေဆိုတော့ဘိက္ခုနီမတွေကသိကျင်တတ်ဟောဥပမာဥမေးရတယ်တဲ့ကောင်းပါလားဟုတ်သားပဲဒီဝေဒနာအိဋ္ဌာမရောက်ပါနဲ့ဆိုတော့ဘယ်ရမလို့သစ်ပင်မှာ အမြစ်ကလည်းအိဋ္ဌပင်လုံးကလည်းအိဋ္ဌအကိုင်းကဲကလည်းအိဋ္ဌဆိုတော့အရေးကြမှာအိဋ္ဌဖြစ်ခြင်းလို့တော့ဖြစ်နိုင်ကြရမြင်သေးရဲ့မြင်ပါပါဒါဖြင့်ဝေဒနာဟူသည်ဘယ်လိုဆုံးမဲ့ချာအိဋ္ဌသဘောကျသူများမိဖြစ်တာဟုတ်ပါပါသူကဝေဒနာကြီးခေါ်တယ်ဒီကိုတော့ကသဘောကျအဲဝေဒနာဝိဋ္ဌဟောလိုက်တော့ဒကာဓမ္မတွေဘိက္ခုနီမတွေကဒကာတဲ့တရားနာရင်တရားနာရင်နဲ့ရှင်ဘုရားခန္ဓာကိုတရားနာရင်နာရင်နဲ့သူတို့ ခန္ဓာလှည့်လှည့်လှည့်လှည့်ပြီးဝေဒနာကြီးရှုသဘောကျဝေဒနာကြီးရှုလိုက်တဲ့အခါကျတော့ဒီဝေဒနာဝေဒနာရှုလိုက်တော့ဝေဒနာလေးကတွတ်တာလေးကြီးတွေသူတို့မြင်ပေဘူးလားမြင်ပါဘူးတွတ်တာလေးတွေကိုပရိစ္ဆေသမုပ္ပါနီးနဲ့ကြည့်လိုက်တဲ့အခါကျတော့ဝေဒနာနိရောဓသူမြင်တယ်မှန်ပါဘိက္ခုနီမတွေကဘာမြင်နော်ဝေဒနာနိရောဓဝေဒနာကြီးပြက်တာလေးတွေချုပ်တာလေးတွေမြင်တော့ဝေဒနာနိရောဓကိုဒီသူတို့မြင်တဲ့ အဲရှုတဲ့ဉာဏ်မက်ကမမြင်ဘူးမြင်ပါအဲဒီမက်ဒီဘာမြင်ပါလိမ့်မလို့ဆိုဒကာဓမ္မတွေမေးလို့ရှင်ဝေဒနာချုပ်တာမြင်မှန်ပါတပည့်ကြဘာချုပ်တာလဲဝေဒနာချုပ်တာဒါဖြင့်ပရိစ္ဆေသမုပ္ပါနဲ့ကြိုက်တယ်ကိုကြိုက်ပါပါတပည့်ကြဝေဒနာနိရောဓတဏှာနိရောဓဩတဏှာနိရောဓဆိုတော့မက်ပေါ်တယ်မှန်ပါတဏှာနိရောဓဆိုတာဘာပါလဲမက်ပေါ်တယ်ဒီသူရှင်ကအမြင်ခံရတာဗါတဲ့ သေချာပြောပါဝေဒနာနိရောဓသူမြင်တယ်ဝေဒနာမြင်တာကဝေဒနာနိရောဓမြင်တာဝေဒနာနိရောဓမြင်ပြက်တာမြင်ပါတယ်ဆိုရဲဝေဒနာမြင်တာဟုတ်သေးရဲ့ဟုတ်ပါဘာမြင်လဲဝေဒနာနိရောဓဝေဒနာနိရောဓဝေဒနာချုပ်တာကိုသူမြင်တယ်မှန်ပါအဲဒါပဲမြင်တဲ့တရားလေးကဓမ္မတွေကဝေဖန်လိုက်တာဗောဩဒါကဝေဒနာနိရောဓသဘောကျမှန်ပါအဲဒီဘက်ကပါပါလိမ့် တဏှာနိရောဓဒီကဝေဒနာနိရောဓဒီကပါအဲတဏှာနိရောဓဆိုတော့ဒကာဓမ္မတွေကဒုနဲ့နန်းနဲ့ခြောင်လိုက်တော့ဟောတဏှာချုပ်သွားတယ်လို့ခင်ဗျားတို့ထင်မထင်ပါနဲ့တဲ့ဒကာဓမ္မတို့မက်ပေါ်တာလို့မှတ်လိုက်ပါတဏှာချုပ်တာလားမက်ပေါ်တာမက်ပေါ်တာမက်ပေါ်တယ်မက်ပေါ်တယ်ဆိုရဲတဏှာကလာကုန်မရဘူးမှန်ပါတပည့်ကြအဲ့တော့ဒကာဓမ္မတွေကဩဝေဒနာချုပ်မှတဏှာချုပ်မှပဲတာသိတယ် မဟုတ်ပါဘူးကိုကမလုပ်လို့ရှင်ဘယ်တော့ချုပ်ကျုပ်ပါသဘောပါလားဒီတလုံးသိရေးကြီးတယ်နော်ဝေဒနာနိရောဓကိုတဏှာနိရောဓကဝေဒနာနိရောဓကဝေဒနာချုပ်တယ်ဝေဒနာပြီးဖြတ်ဖြတ်ဖြတ်ဖြတ်နဲ့ပျက်စီးတယ်မှန်ပါတဏှာနိရောဓဆိုတာကဒကာဓမ္မတွေတဏ္ဍမှာချုပ်တာလည်းမြင်းနေတဲ့မဲ့ခင်ကိုတဏှာနိရောဓတရားလို့မှတ်လိုက်မှန်ပါသဘောကျချုပ်တာမြင်တဲ့မဲ့ခင်ပါခေါ်ကြတဏှာနိရောဓ တဏှာရောဆိုတဏှာချုပ်တာလားမက်ပေါ်တာလားမက်ပေါ်ပါသဘောကျကျပါကောင်းပြီဒါခင်ဗျားတို့ရှင်းမဲ့လုံးနဲ့ရှင်းဆုံးတိုင်းမှတ်ကြမယ်ဆိုလို့ရှိရင်ဖြင့်ဝေဒနာနိရောဓတဏှာနိရောဓဆိုပြီးတဏှာနိရောဓဝေဒနာချုပ်ရင်တဏှာချုပ်တာပါပဲဆိုတော့ခင်ဗျားတို့ချုပ်တာကသိတယ်ကိုယ်လို့ပါသေးရလားပါပါအခုကဝေဒနာနိရောဓတဏှာနိရောဓဖြစ်ချင်လို့ရှိရင်ဒကာဓမ္မတို့ဝေဒနာချုပ်တာကိုမြင်အောင်ကြည့်လို့ရှိရင် ဝေဒနာချုပ်တာကဝေဒနာနိရောဓမြင်ကြည့်တာကတဏှာနိရောဓသဘောကျဝေဒနာချုပ်တာကဝေဒနာနိရောဓအဲတဏှာချုပ်တာကတဏှာနိရောဓအေးသဘောကျဘတ်ပေါ်တာကတဏှာနိရောဓပေချာမှတ်ပါသဘောကျဝေဒနာချုပ်တာကတဏှာနိရောဓဝေဒနာနိရောဓဝေဒနာချုပ်ပါတယ်ဆိုတာတဏှာနဲ့ခင်ဗျားတို့ကယောနေမိုးရုပ်ပြမှာပေါ့ သဘောကျဒါလေးဝေဒနာချုပ်တာကဝေဒနာနိရောဓသဘောကျအဲနောက်ရစ်ကြည့်ပါအောင်ပါလိတဏှာနိရောဓတဏှာနိရောဓဆိုတော့တဏှာချုပ်တယ်လားခမဲနဲ့ရှုတယ်မက်ပေါ်တာလားရှုတယ်အဲ့ဒါခမဲတို့ရှေးဤဝါရနဲ့ကောင်းကောင်းလွဲတယ်သဘောကျကဲဒီဘက်ကရှေးပိုင်းကချုပ်တာလေးပဲနဲ့ဆိုကြမယ်ဝေဒနာနိရောဓကဲနောက်ပိုင်းကမက်ပေါ်တာပဲနဲ့ဆိုကြမယ်တဏှာနိရောဓသဘောပါပါပါ ဩသနာနီရောတော့တို့ဘုရားရှိခိုးတဲ့တည်းရုပ်ပြီးဒီကလာနေလိုက်ကြတာဘာမှမပေါ်ပဲနဲ့ရွတ်နေမှန်ပါဘာမှမပေါ်ပဲနဲ့ရမ်းရွတ်တာပဲဒီခါသဘောရကိုယ်တန်တာမှာခင်ဗျားတို့ကနာမပေါ်မှလာတယ်တဏှာနိရောဓဖြစ်တော့ပေါ့မပေါ်ခဲ့တော့မဖြစ်နိုင်ဘူးဆိုတော့ဟောစံပြပဲဖြစ်မှာပဲအလုံးသဘောနဲ့တော့ဖြစ်ဖြစ်ဒါဖြင့်ဘုရားခင်ကိုရမေကြီးကခွန်းနိုင်က ဟောဒီဝေဒနာခန္ဓာဝေဒနာခန္ဓာဤတရားဓမ္မတို့ဤချုပ်ပြောင်းမှုကလေးဆိုတော့တပည့်ကြဝေဒနာခန္ဓာဤချုပ်ပြောင်းမှုကလေးတလုံးကိုခင်ဗျားတို့ကနားထောင်တာမှန်ပါဗျာဩော်ဒါပြန်ရှစ်လုံးလောက်ရှိပါလားဝေဒနာခန္ဓာဤချုပ်ပြောင်းမှုလေးတို့ကြည့်ရမယ်ဆိုတော့ရှစ်လုံးလောက်မနေဘူးလားနေပါဘူးအဲ့ဒီရှစ်လုံးလောက်ကိုဒါလေးချုပ်ပြောင်းမှုလေးကိုတို့ကြည့်ရလိမ့်မယ်ဆိုပြီးခင်ဗျားတို့ရှိပြီ ဆိုကြတော့ကြည့်ပေးလို့ရှင်ဟောဒီတလုံးနဲ့နဲ့ဓမ္မသရဥပဒနာညာဆုံးတယ်กว่าဗျာသဘောကျတရားဆုံးတယ်กว่าကောင်းကောင်းသဘောပါကြကဲပြန်ရုပ်ပါခင်ဗျားတို့ဟောတယ်ကိုယ်တဏ္ဍာမှာမျိုးလုံးပါနားရကနေကြောက်ကောင်းတာလေးဆိုရင်ဘာဝေဒနာပေါ်မှာအဲကြောက်ကောင်းတာလေးဆိုရင်ဒုက္ခဝေဒနာပေါ်ပြီအဲ့ဒါလေးကဖြတ်ဆိုဥပရိနာမသူဒုက္ခဥပရိနာမသဘောမပြောဘူးလားပြောပြောတော့ချုပ်ပါ ချုပ်သွားတာသူ့ဘယ်နဲ့ဆိုကြဝေဒနာနိရောဓအဲချုပ်သွားတာကိုသူ့ဟာသူချုပ်သွားတာကိုဝေဒနာနိရောဓလို့မဆိုနဲ့ကိုညာအောင်ချုပ်သွားမှဝေဒနာနိရောဓဟုတ်လားအဲ့ဒါကိုညာအောင်ချုပ်သွားမှဒါလင်ကိုညာကပေါ်လာတော့ဒနာနိရောဓဖြစ်မှာ သဘောကျသူ့ဟာသူချုပ်ပြီးဒီကလာအစဉ်တိုင်းချုပ်နေတာကတော့ဖြင့်ဒုက္ခခန္ဓာသာဒုက္ခဆူကြီးဖြစ်နေတာလို့သာမှတ်ပါမှန်ပါသဘောကျအခုညာအောက်မှာရှုလိုက်လို့ချုပ်သွားတာကြတော့ဝေဒနာနေရောတာဒနာနေရောတော့သဘောကျသူ့ဟာသူဝေဒနာချုပ်ပြီးအဲဝေဒနာချုပ်ပြီးတဏှာဖြစ်တယ်တဏှာဖြစ်ပြီးတဏှာချုပ်ပြီးဥပါဒံဖြစ်တာကခင်ဗျားတို့သိသိချာချာမှတ်ပါတန်တရားလဲတာလို့မှတ်ပါမှန်ပါ သဘောကျဝေဒနာချုပ်ပြီးတဏှာပေါ်တာဘယ်နဲ့ဆိုကြတဏှာချုပ်ပြီးဥပါဒံပေါ်တာကတန်လျာလဲတာတွေကတွေကဥပါဒံချုပ်ပြီးကံပေါ်တာတွေတန်လျာလဲတာနော်တန်လျာပြမှာမဟုတ်ပဲခင်ဗျားတို့ဒါပြန်ခင်ဗျားတို့ကဒီညာလေးနဲ့ဝေဒနာလေးချုပ်တာကိုမြောင်ကြည့်မှသာလျှင်ပါဠိရွတ်ပါဝေဒနာပြောတာဆိုဒါပြန်ဝေဒနာရောတာတဏှာရောတော့ဆိုတော့နောက်ပါဠိတပါအလုကမကြွား မှန်ပါတပည့်ကြနောက်ပါဠိတော်အလုတ်သမားတော်အရင်ပါဠိတော်ကတန်မြတ်ခကြီးကဒီလိုလဲနေတယ်လို့တန်မြတ်တန်မြတ်ခကြီးတယ်ကိုဟောတယ်မှန်ပါဝေဒနာဖြစ်เสียတဏှာဖြစ်เสียအဲသူလည်းချုပ်တာဝေဒနာချုပ်ပြီးမှတဏှာပေါ်တာပဲတဏှာချုပ်ပြီးမှဥပါဒံချုပ်ပြီးမှကံပေါ်တော့အဲ့ဒါသံသရခရီးတာဒီလိုလဲရတယ်ကွာဒါအလုံးမလုံးတဲ့ပုဂ္ဂိုလ်ဟောတယ်အလုံးလုံးတဲ့ပုဂ္ဂိုလ်ဟောနေက ဒီဝေဒနာလေးကိုဒကာဓမ္မတွေကပေါ်တိုင်းပေါ်တိုင်းသာအပြက်ကလေးတွေအင်းမရှိဘူးမရှိဘူးမရှိဘူးလို့သာသိအောင်လုပ်နေတဲ့ပုဂ္ဂိုလ်ကြတော့ဒါလေးဘယ်နဲ့ရွတ်ကြမရှိတာလေးဘယ်နဲ့ရွတ်ကြဝေဒနာရောတာသိတာလေးဘယ်နဲ့ဝေဒနာရောကောင်းကောင်းသဘောပါလားအဲ့ဒီလိုဝေဒနာနိရောဓတဏှာနိရောဓဆိုတဲ့ဥစ္စာခင်ဗျားတို့စာစုကိုမမှတ်ပါနဲ့ရှုတဲ့ပုဂ္ဂိုလ်ကိုဆိုတာမှန်ပါ သဘောရဒါဆိုလဲရှုတဲ့ပုဂ္ဂိုလ်လားရှုတဲ့ပုဂ္ဂိုလ်အဲရှုနေတဲ့အခါကျတော့တဏှာနိရောဓဖြစ်သွားတော့မောင်နိုင်ကစဉ်းစားကိုမြင့်ကစဉ်းစားဩတဏှာနိရောဓဖြစ်ပြီလို့ရှင်းမယ်ဒီခိုက်ကဥပါဒနာနိရောဓဖြစ်ပါကာမဘဝနိရောဓဖြစ်ပါဇာတိနိရောဓဖြစ်ပါဇာမရဏနိရောဓဖြစ်ပါတခါတော့မဆိုင်သွားတယ်မှန်ပါအမတန်သဘောပါပါတယ်ဓမ္မတွေကကျေနပ်ပါလားကျေနပ်ပါဩဒါဖြင့်သူ့ကို ဘုရားကဒီရှစ်လုံးဒါလေးကစကားပြောရင်ရှစ်လုံးသုံးအောင်ပါပေါ့လေဒါလေးကိုဒီလိုရှုနေတဲ့ပုဂ္ဂိုလ်ကြတော့ဘိုးတဲ့ဘုဒ္ဓဓမ္မတရဝိပဿနာညာမှာဆုံးတဲ့ပုဂ္ဂိုလ်လို့ငါဘုရားဟောလိုက်တယ်သဘောကျဒါဖြစ်ပြနေတဲ့ပုဂ္ဂိုလ်ကဥပဒနာညာဆုံးဖြစ်ပြကနေပဲတကောင်းဖြစ်ပြညာရဲ့လာလို့ဩဒီဒုက္ခတဲ့ကြီးတာမရှိဘူးဒုက္ခအိမြပဲဒီတဲ့ကြီးတဲ့ဒုက္ခမရှိဘူး ဒီလိုပဲဆုံးမရချလို့ရှိရင်ဖြင့်သုတဝါနိဗ္ဗေရိကပုဂ္ဂိုလ်အကြမ်းမြင်များပြီးမိုက်ဆိုင်တဲ့ပုဂ္ဂိုလ်ဒီကြောင့်တက်လိုက်ပါသဘောကျခိုင်းတာဖြင့်ဓမ္မတို့ဒါလေးဖြစ်နေတာမမြင်မဲနဲ့ပျောက်သွားပြီဝေဒနာလေးပျောက်သွားဘယ်ဝေဒနာမဆိုပျောက်သွားပြီမရှိဘူးမရှိဘူးသိတာဘာခေါ်ကြမလဲအဲသိတာလေသိတဲ့စိတ်ဘာခေါ်ကြမလဲဩသိတဲ့စိတ်ကတဏှာချုပ်စေတဲ့စိတ်ပါလား သိတဲ့စိတ်ပဲလားဆိုကြတဏှာချုပ်တည်တဲ့တဏှာချုပ်တည်တဲ့စိတ်ဆိုတော့ဩတဏှာလေကိလေသာမာရင်တော့ဆိုတဲ့အတိုင်းကိလေသာရိဥသောတရားဝမာရင်တော့တတ်တာမဲ့ပဲမစွနိုင်ဘူးလားကိလေသာတတ်တာဘာခေါ်ရလဲဒါဖြင့်ဥစ္စာတရားဓမ္မတို့ဒီမဲ့ရင်သွားလို့ရှင်းဖြင့်တရားဓမ္မတို့သိတဲ့အတိုင်းဒုက္ခသစ္စာပိုင်းခြားမဲ့မဲ့အခုတော့ဖြင့်ဝေဒနာနိရောဓတဏှာနိရောဓမဲ့မှန်ပါ နောက်သစ္စာကြောင့်သူဒီပိုင်းခြားလာတဲ့ခါကြတော့ကိုဒကာဓမ္မတို့ဝိပဿနာမှမဟုတ်တော့ဘူးလောကုတ္တရာမဲ့ဖြစ်တော့မှန်ပါဝေနာနိရောဓနာနိရောဓဝိပဿနာမဲ့ရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဝိပဿနာမဲ့ဖြစ်သွားတော့ဒီဝိပဿနာမဲ့ဟာဘယ်ကြောင့်တပိတော့သွားမှာတုံးလို့မေးဖို့မလိုဘူးလားမလိုပါဘူးဟိုဒီဥစ္စာဘယ်ကြောင့်သွားမလဲမင်းဟောဒီတိုင်းသာရှုနေဝေနာနိရောဓဒနာနိရောဓဖြစ်အောင်ငါလုပ်နေ သဘောကျအဲမင်းကမင်းသာနေရင်းလုံနေခဏခဏလုံနေထိုကဲ့သို့လုံနေခဲ့သည်ရှိတော့ဒီဥစ္စာတွေဒကာတွေဖြစ်တာကတော့ဝေဒနာရောဒနာရောဓမှာတော့ပုံမဖြစ်ဘူးညာကတော့ပြောင်းရင်ပြောင်းသွားတယ်မယ်အပြက်ကလေးမြင်တယ်အပြည့်မြင်တယ်မုန်းလာတယ်ပြောင်းရင်ပြောင်းတယ်ပါဠိတော်မပြောင်းနဲ့ပါဠိတော်ကတော့ဝေဒနာရောဓပြီးတော့ပါဠိတော်ကဒါပဲရှိတယ် သဘောကျအဲ့ဒီလိုသိထားတော့မှဩမိုးကပဲလို့ပဲပြောင်းပြောင်းပရိစ္ဆေသမုပ္ပါကဒါပဲရှိတယ်ဆိုတော့ဝိပဿနာဉာဏ်အဆုံးလို့ဘုရားဟောလိုက်တဲ့ဥစ္စာဝေဒနာနိရောဓတဏှာနိရောဓဆိုတော့ဝိပဿနာဉာဏ်ဖြင့်ဆုံးပေါ့ကွာမှန်ပါဒါကြောင့်သူ့ကိုဘုသူတာဓမ္မတရပုဂ္ဂိုလ်လို့ဆိုလိုက်ပါတယ်မှန်ပါသဘောကျနောက်ကြတဲ့ဓမ္မတွေတက်သုတ္တဝါနိဗ္ဗေဒိကပုဂ္ဂလောသုတ္တဝါရမ်းရင်ရှိနိဗ္ဗေဒိကပုဂ္ဂလော ထိုအဝိဇ္ဇာတုကိုထိုးထွန်းနိုင်တယ်ဆိုတော့ဒီဥစ္စာအရင်တော့ကတော့အပြည့်တည်းမြင်တော့ဒုက္ခသစ္စာကိုမမြင်သေးဘူးမှန်ပါတပည့်ကြအဲဒုက္ခသစ္စာတကယ်တော့မပိုင်ချနိုင်ဘူးပေါ့လေသူကတော့ဒုက္ခသစ္စာတော့ဟုတ်ကဲ့ကိုညာကမပိုင်ချနိုင်ဘူးအဲဒါကြောင့်ဥရိယဘေယပင်ကဘေယအာရိနဝနိဗ္ဗိန္ဒဆိုတာသစ္စာနဲ့အဝေးကြံနေတယ်ဒါကြောင့်မက်စစ်မဖြစ်ဘူးဝိပဿနာမက်ပဲဖြစ်တပည့်ကြရအဲနောက်သမိတ်တနေ့ကြာလာတာလေဆိုရင်လာပြီဆိုတော့ ဒကာဓမ္မတို့ဤကဒုက္ခဒုက္ခဤမြလောက်ပဲဒီရကြီးတဲ့ဒုက္ခမရှိဘူးခဏခဏခန္ဓာကိုယ်ဝေဒနာခန္ဓာတကူလုံးကဒုက္ခကြီးပဲလို့ဒီလိုဆိုတော့ဒီကြားထဲမှာအဝိဇ္ဇာကြီးတူကြီးอ่ะခုနကသုတ္တဝါနိဗ္ဗေဒိကပုဂ္ဂလောဆိုပြီးတော့မဂ္ဂင်၈ပါး ဖြစ်အောင်တက်နိုင်တဲ့ပုဂ္ဂိုလ်ကြတော့အဝိဇ္ဇာလူကြီးကိုဖောက်ချိုက်မှန်ပါဖောက်ချိုက်တော့ဒုက္ခသစ္စာအစစ်တင်ပေါ်ပြီလားမှန်ပါအဲ့ဒီလိုပေါ်တဲ့အခါကျတော့သုတဝါနိဗ္ဗေရိကပညာဆိုတော့အဲ့ဒါမဲ့ပုဂ္ဂိုလ်ကဟောတာกว่าတဲ့တပည့်ကြလားအဲ့ဒါဘုသူတဓမ္မတရဆိုတော့ဥပဒနာညာဆုံးလိုက်တဲ့ပုဂ္ဂိုလ်ဆိုတာမှန်ပါရှင်းမလားရှင်းပါဘုသူတဓမ္မတရဆိုတာဘာဆိုတာကလေဥပဒနာဥပဒနာညာဆုံးဖို့ဆိုတယ်သုတဝါနိဗ္ဗေရိကပုဂ္ဂိုလ်ဆိုတာကဘယ်လိုပါလဲ မိုက်ဆိုင်တဲ့မဲခင်ရှစ်ပါးပြည့်တဲ့ပုဂ္ဂိုလ်ငါဟောပါတယ်ဆိုတာကသဘောကျဒါပြန်ဒကာဓမ္မတို့ဒီဖြစ်ပျက်ကိုမြင်အောင်ရှုနေသူ့ဟာသူညာတက်သွားလိမ့်မယ်ခင်ဗျားတို့ကဘာမှတက်ဖို့မလိုဘူးဆရာကတက်ပေးလို့လည်းမရဘူးခင်ဗျားတို့ကလည်းမတက်နဲ့သူ့ဟာသူညာချိန်တိုင်းသူအမြင်ထူလာလိမ့်မယ်ဘယ်ကြပါငါအမြင်ဆုံးပါလိမ့်မလို့ဆိုတော့သစ္စာပိုင်းခြားနိုင်တဲ့ ဒါဖြင့်ဒုက္ခသစ္စာရေမရောဘူးလို့ဆုံးဖြတ်ချက်ချတဲ့ညာကြလို့ရှင်ကိစ္စပြီးပြီးအောင်းမိဘူးသဘောကျလားဒီနေ့လူသမားအတွက်ကြီးပဲဟောတယ်ဆိုတော့ကျင်납ပါလားကဲယနေ့ဒီရင်တော်ပါဦး